နေ့ဟာ2022ခုနှစ်ဇူလိုင်လ2ရက်စနေနေ့ထေရတော်ကမ္မဋ္ဌာန်းလမ်းစဉ်သဘောတရားရာပိုင်း185 3ချက်ကျင်လံမြပဒံပိုင်း6အာရမလပစ္စယောဒီနေ့၄ရက်မြောက်အပိုင်း၄နေနဲ့ဟောမယ်အချိန်ရရင်ဟေတုပစ္စယောဒါကိုဆက်ပြောဖို့ပေါ့နော် နေ့ကဘုန်းကြီးတို့အာရမဏပစ္စည်းနဲ့ပတ်သက်ပြီးတော့ပြောနေတာကတော့ဒီရုပ်ဖတ်ပူဇော်တဲ့အပိုင်းပေါ့နော်ရုပ်ဖတ်ပူဇော်တဲ့အပိုင်းမှာဘုန်းကြီးတို့မနေ့ကသောတာနုဂရတုတ်ကိုအခြေခံပြီးပြောခဲ့တော့ပေါ့နော်သောတာနုဂရတုတ်မှာကပရမဇုပဋ္ဌာန်းတရားတော်တွေလေ့လာကြပြီဆိုရင်ဘာနဲ့စလေ့လာမလဲနာယူတာလေ့လာတာသင်ယူတာပေါ့နော် ဒါမျိုးတွေနဲ့တခုလုပ်ဖို့ဒါကိုဘုရားမိန်သွားတယ်သောတာနုကရဏဓမ္မနံဓာတရားတွေနာယူမယ်သင်ယူမယ်လေ့လာမယ်ဒီလိုနည်းနဲ့လုပ်ဖို့ပြီးတော့ခါကြတော့ဒီပဋ္ဌာန်းတရားတွေကိုတတ်နိုင်ရင်ဘုန်းတော်ဘလုံးနှုတ်နဲ့ဆောင်ထားနှုတ်နဲ့ဆောင်တဲ့အခါမှာဟုတ်လားယူနီဖန်နီမှန်ကန်မယ်နှုတ်နဲ့ဆောင်တဲ့အခါကျ နှုတ်ကြိုးတာမျိုးမဖြစ်စေအောင်ဟိုငကိုယ်တော့ကတော့တိတ်မလေးလာကြရတော့ဒီဟိုရွတ်ချင်တယ်လို့ရွတ်တော့နှုတ်ကြိုးတာပိုင်လို့ပြောလို့ရပါနော်အခုလိုစနေကြသိပြီးတော့ဘယ်လိုရွတ်ရမလဲဘယ်လိုဖတ်မလဲဒါသိတာအဲ့ဒီလိုနှုတ်နဲ့တကယ်ကိုရွတ်နိုင်ရွတ်တာဖတ်တော့ပေါ့လေဒါမျိုးလေကိုယ်လေးလာထားပြီးတော့မှနှုတ်နဲ့ရွတ်ဆိုပြီးတော့ဟုတ်လား စိတ်ကလည်းဆင်ញင်ပေးရမယ်။မနေ့ကဘုန်းကြီးတို့ပဋ္ဌာန်းတရားတော်လေးတွေကိုပြောခဲ့လေ။ယောဂီတက္ကမဒါတော့အကြောင်းတရားပဲ။ကိုယ်စိတ်ထဲမှာသိနေ။ဟောဒါတော့အကျိုးတရားတွေဟောတာပဲ။ဒီလိုသိပြီးရွတ်နိုင်ကောင်းတော့။ဒါပေမဲ့မနေ့ကဘုန်းကြီးတို့ရုတ်တဲ့ပိုင်းမှာနှစ်ပိုင်းခွဲပြောတာပေါ့နော်။ကုသိုလ်ဖြစ်ရွတ်ထားရင်တကယ်ကျင့်ပြီးတော့ကုသိုလ်ဖြစ်ပူဇော်တာရွတ်ဖတ်ပူဇော်တာရင်။ ရုပ်ဖတ်ပူဇော်တဲ့ပိုင်းအကျင့်မြင်ပူဇော်တဲ့ပိုင်းနှစ်ပိုင်းရှိတာပေါ့ရုပ်ဖတ်ပူဇော်တဲ့ပိုင်းမှာကြတော့ဘုန်းကြီးတို့ဗာနဲ့တွိုင်ကောင်းလဲဆိုတော့ကုသိုလ်ဖြစ်ရုပ်ဖတ်ပူဇော်တဲ့ပိုင်းမျိုးဖြစ်အောင်လုပ်ရတော့ခုနသောတာနုဂရတုံမှာက၄မျိုးပြောတယ်ပေါ့နော်ဓမ္မနာပြင်သင်ယူမယ်ဒုံမုံနာယူမယ်လေ့လာမယ်ဒါတစ်ချက်သောတာနုဂရဏဓမ္မနာနံပါတ်1ကျတော့ဗာလဲဝဆတပရိစိတနာ ကိုပဋ္ဌာန်းတရားသင်ပဋ္ဌာန်းတရားသင်ပဋ္ဌာန်းပါဠိတော်တွေကိုနှုတ်တဲ့ဆောင်းထားရမယ်ပြီးတော့ကမနတပိခိတာနံစိတ်ဖြင့်ဆင်ញံနှလုံးသွင်းရမယ်ဆင်ញံနှလုံးသွင်းပြီးရွတ်နိုင်ကုသိုလ်ဘုဖြစ်တော့ရူပါယနာသကုယနာရူပါယနာဒါတော့ဟုတ်လားရူပါဆင်အောင်ရုံလိုက်ပြီဒါကိုအကြောင်းပြုပြီးတော့သကုယညာနာဓာတုယမြင်သိစိတ်ဖြစ်တယ် ဟုတ်လားရှေ့ကယူပါအောင်ဆိုလဲဟုတ်လားယူပါရဲ့ရုပ်တရားမြင်သိစိတ်ကနံတရားပေါ့ရုပ်တဘာဝနံတဘာဝဒီနှစ်ခုပဲနော်မြင်တယ်ဆိုရုပ်တဘာဝနံတဘာဝဒီနှစ်ခုငါးတဘာဝယောက်ျားမိန်းမမရှိဘူးဒီနှစ်ခုဒါမျိုးဒါတော့ညာနဲ့ဆင်ညာပေါ့အဲ့တော့မြင်သိစိတ်ဖြစ်ဖို့ပါပြီလို့ဒီရူပါယုံဖြစ်လို့ဒီဆင်းလေးမြင်လို့ရူပါယုံဆိုတဲ့အကြောင်းအကြောင်းဒီမြင်သိစိတ်ဖြစ်တာပဲ သူညံလေးနဲ့ဆင်ញင်စိတ်နဲ့ဆင်ញင်နှလုံးသွင်းရအောင်ဒီလိုရွတ်ဖတ်တာဒီစိတ်ဆိုတာလေသူတကူလည်းဖြစ်တော်မူစေတသိက်တွေနဲ့တွဲဖြစ်ပါလားတန်တန်မြုပ်တကနေစာဓမ္မနာဒီမြင်သိစိတ်ကဒီအာယုံအကြောင်းပြုပြီးအာရမဏတတ္တိဖြင့်ကျေစုပြုပြီးတော့ဖြစ်ပေါ်လာတာဒါကြောင့်အာရမဏပစ္စည်းနာပစ္စယောစိတ်ဖြင့် ဆင်ញံနှလုံးသွင်းပြီးရှုဖို့ဒါတော့ကုသိုလ်ဖြစ်ရှုနည်းပဲနောက်တစ်ချက်ကြဘုရားဗာမိတ်လဲဆိုဒိဋ္ဌိယသုပ္ပတိသုပ္ပတိဝိဒါနာပညာဖြစ် အမှန်တိုင်းသိအောင်ရှုရမယ်ရှုမှန်ရှုမှန်နဲ့နောက်တော့သဘောပေါက်လာလိမ့်မယ်ဒါတော့ဉာဏ်နဲ့ဆင့်ဆင့်တက်လာမှသဘောပေါက်လာမယ်နော်ကျောင်းတရားထုတ်တဲ့ခါကျတော့ပထမဆုံးဘုန်းကြီးတို့ကခဏခဏတိုက်တွန်းရတာပါလေသဘာဝမြင်အောင်ရှု ရုပ်ရှုရုပ်သဘာဝမြင်အောင်ရှုနာမ်ဆိုနာမ်သဘာဝမြင်အောင်ရှုသဘာဝနှမျိုးပေါ့နော်ပထမရုပ်သဘာဝနာမ်သဘာဝမြင်ပြီးတော့နောက်ကြောင်းကျိုးသဘာဝမြင်အောင်ရှုဒီပဋ္ဌာန်းတရားကဒီရုပ်သဘာဝနာမ်သဘာဝတို့ကြောင်းကျိုးသဘာဝတို့မြင်အောင်ရှုခိုင်းတာယူပါနာဆိုရုပ်တရားပဲနော်အစိမ့်ယူပါရောဆိုရုပ်တရားပဲနော်သက္ခုညာနာတတိယတာမြင်သိစိတ်နံတရားပဲနော်စိတ်ဆိုစေတသိက်တွေလည်းဖြစ်လာတာလည်းနံတရားပဲ ဒါကြောင့်အကြောင်းကျိုးလည်းကိုယ်အောင်လည်းရုပ်ရမယ်နော်ပြီးတော့ရုပ်သဘောနာမ်သဘောဝပရမသိအောင်ရုပ်ဒါတော့ရုပ်ပဲဒါနာမ်ပဲဒီလိုကွယ်ကွယ်ပြားပြားစိတ်ထဲမှာစဉ္ညာနှလုံးသွင်းပြီးရုပ်ရအောင်ပြီးတော့မှရုပ်သဘောနာမ်သဘောမြင်ပြီးတော့ကြောင်းကျိုးသဘောဝမြင်အောင်ရှုပါအဲ့ဒီအနေနဲ့ဆင့်တက်ပြီးတော့ဘုန်းကြီးတို့ဒီအကျင့်ဖြင့်ပူဇော်တာဒါတော့ခုနစဉ္ညာနှလုံးသွင်းတာပေါ့နော်ကျင့်တယ်ဆိုတော့ ဒီရုပ်တဘာဝနာဉာဏ်နဲ့တကယ်မြင်သွားအောင်ကျင့်ကြောင်းကျိုးတဘာဝတွေဉာဏ်နဲ့တကယ်မြင်သွားအောင်ကျင့်ပြီးတဲ့အခါကျတော့ကြောင်းကျိုးဆက်ဆက်ဖြစ်ဒီယုံနံတဘာဝတွေပေါ်ပြီးပြောက်ဖြစ်ပြီးပြက်နော်ဒီဘာယုံလေးနဲ့မြင်သိစိတ်လေးရတယ်ပေါ်ပြီးပြောက်ဖြစ်ပြီးပြက်နေစာသဘောမျိုးမြင်အောင်ကြည့်ရမယ်ဒုက္ခသဘောမျိုးမြင်အောင်ကြည့်ရမယ်နတ္တသဘောမျိုးမြင်အောင်ကြည့်ရဒါမိတ်ပါတော့ဗျာဒါကိုသိဖို့ရည်ကြည်တော့နော် အဲတော့ချုပ်ပြောရင်ခုနဘုရားတော်သောတာနုဂရတုတ်မှာ၄မျိုးမိတ်တယ်ပေါ့နော်ပထမဆုံးဟုတ်လားနာဖြစ်နာတာသင်ယူတာလေးလာတာနံပါတ်2ကျတော့နှုတ်နဲ့ဆောင်းတာနံပါတ်3ကျတော့ဗာလဲစိတ်နဲ့ဆင်ញံနှလုံးသွင်းတာနော်တချို့ပုံကိုယ်တွေစိတ်နဲ့ဆင်ញံနှလုံးသွင်းတာကောင်းတာပဲဒါလည်းကုသိုလ်ဖြစ်တာပဲဆင်ញံနှလုံးသွင်းတိုင်းအဲ့လိုဆင်ញံနှလုံးမသွင်းတိုင်းဘုန်းကြီးတို့ကဖြစ်လာတယ် ဟောယာရုတက်ဖို့မြဲဖို့ဒီလိုအမျိုးတွေများတာကိုစီဝါတွေတက်ဖို့ကိုဟိုသင်ယူနေပညာတွေအောင်မြင်ဖို့ကိုလုံနေတဲ့စီဝါကိစ္စအောင်မြင်ဖို့ဒီရွယ်ချက်တွေနဲ့ရော့နေကြတော့ဒီခါကျတော့ကုသိုလ်ရတဲ့တော့မရဘူးပေါ့ဗျာကုသိုလ်ဖြစ်အောင်ဟောကုသိုလ်လုပ်တော့ကုသိုလ်ဖြစ်အောင်ရုပ်ဖတ်ဖို့ဆိုတော့ဒါဘုရားကြီးတယ် ခုနစိတ်လေးနဲ့ဆင်ញံနှလုံးသွင်းပြီးရော့လာရင်တော့ကုသိုလ်ဖြစ်တော့နော်အဲ့လိုဆင်ញံနှလုံးသွင်းမရှိရင်တော့ကိုကဘာသွားအာယုံပြုနေလဲယာရုလိုချင်တဲ့ပုဂ္ဂိုလ်လည်းယာရုရဖို့အလုံးရချင်တဲ့ပုဂ္ဂိုလ်အလုံးရဖို့ဟုတ်လားဒီယာရုကကြီးကြီးမားမားရတိုင်းလည်းဒီယာရုကိုမြဲဖို့ဒီလိုပဲသွားကြတော့စီဝါလုံးနေတဲ့ပုဂ္ဂိုလ်စီဝါတုတ်ထက်ဖို့ဘုရားကြောင်းကံလုံးနေတဲ့ပုဂ္ဂိုလ်လည်းကြောင်းကံနေတုတ်ထက်ဖို့ဒါမျိုးတွေသွားတာဟုတ် ဘုံကြည့်ဖို့အောင်မြင်ဖို့ကြော်ကြဖို့ဒီလိုနဲ့သွားတာပညာတတ်ခြင်းတဲ့ပုဂ္ဂိုလ်လည်းပညာသိနေတဲ့ပုဂ္ဂိုလ်လည်းပညာတတ်ဖို့ပညာရည်အောင်မြင်မှုရဖို့ဒီလိုသွားတာခုလိုအသိဉာဏ်လေးနဲ့ဆင်ခြင်ပြီးတော့ဒါတော့ယုတ်တဘာဝပဲဒါတော့နာမ်တဘာဝပဲဒီယုတ်တဘာနာမ်တဘာအကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့တရားတွေပဲဒီလိုသိသွားအောင်ဉာဏ်လေးနဲ့ဆင်တော့ယောနိတော်မတိကတော့စိတ်လေးနဲ့ဆင်ခြင် စိတ်နဲ့ဆင်ញင်နှလုံးသွင်းပေါ့ဉာဏ်နဲ့ဆင်ញင်နှလုံးသွင်းတော့မှာပဲယောနိသောနေတိကာရဆိုတော့ဟိုတာမန်ဉာဏ်နဲ့ဆင်ញင်နှလုံးသွင်းမှုပေါ့အထုတ်ပြီးမြင်တဲ့ဟာမျိုးတော့မဟုတ်အထုတ်ပြီးမြင်တဲ့အဆင့်မျိုးရအောင်တော့ဒီတော့သူတို့နှစ်ခုအဲ့လိုဖရာလေးကိုဟောပြီးမြဲနှစ်ခုလောက်နဲ့ချုပ်ပြောင်းလို့ရပါဗဒံတရားကိုပူဇော်တဲ့အခါမှာရွတ်ဆိုမှုဖြင့်ပူဇော်ခြင်းဒီတစ်မျိုးပေါ့နော် အကျင့်ဖြင့်ပူဇော်ခြင်းဒီလိုနှမျိုးရှိနေတော့ရုပ်ဆိုတဲ့ရုပ်ဆိုပြီးပူဇော်တဲ့အခါမှာကုသိုလ်ဖြစ်အောင်ရုပ်ဆိုတာဖို့ပူဇော်တာဖို့ရည်ကြည်တယ်နော်အဲလိုစိတ်ထဲကနေသိပြီးဟောဒါတော့ယုံသဘာဝတရားပဲဒါနံသဘာဝတရားပဲပရမသဘာဝလေးမြောက်နောက်ဒီယုံနံတွေကအကြောင်းကျိုးဆက်ဆက်ဖြစ်နေပါလို့ဒါမျိုးလေးသိအဲလိုသိပြီးကုသိုလ်စိတ်နဲ့ ဟုတ်လားအသိဉာဏ်လေးနဲ့ဆင်ញင်ပြီးတော့ကုသိုလ်စိတ်နဲ့ရုပ်ဖပူဇော်ကုသိုလ်ဖြစ်အောင်ရုပ်ဖပူဇော်ပေါ့နော်ဒါဆိုကုသိုလ်ပြီးွားရတော့အဲ့ဒီတည်းတဆင့်တက်ပြီးဘုန်းကြီးတို့ကဘာလုပ်အောင်လဲအကျင့်နဲ့ပူဇော်မှာတကယ်ကိုကျင့်ရင်းနဲ့သိသွားတာမျိုးဒါမျိုးဖြစ်အောင်ပူဇော်ရမယ်နော်အဲတော့အာရမဏပစ္စည်းနဲ့ပတ်သက်ပြီးဘုန်းကြီးတို့ဒီမတ်စုလေးလည်းပေးထားပါတယ်အဲ့ဒါဘာလဲဆိုမဟာဝိသုဒ္ဓအောင်ဆရာတော်ဘုရားကြီးကနေရေးထားတဲ့နော် မဆုရှိပြ24ပစ္စည်းရဲ့အနက်ဒိဗ္ဗေလေးနဲ့ရေးထားတယ်ပေါ့နော်အာရမဏပစ္စည်းရောအဲ့ဒီမဆုပေးထားရှိတယ်နည်းနည်းလေးပြပြအာရမဏပစ္စည်းရောဗရမဟေတုပစ္စည်းရောအာရမဏပစ္စည်းရောအနက်ဒိဗ္ဗေလေးတွေရိုက်ထားအာရမဏပစ္စည်းရော တော်ဝေးကြိုးတန်သူမစွန်းကိုမပန်းရလေထိုင်ထစေစု စိတ်စိတ်လေးတာနာမခံကို ဖြစ်ဟန်တူစွာရှစ်တပါတွင် ဆွမ်းဝင်ထောက်ရအာယုံဤအဖြစ်တူသောအာရမဏတတ္တိဖြင့်ခြေစုပြည့်ခြင်းလက္ခဏာရှိသောအာယုံ6ပါးပစ္စည်းတရားသည်၎င်းဆိုဒီပြီးတော့အာရမဏပစ္စည်းကတော့တဲ့အမျိုးလေးပါနော်အိမ်မှာရှိတယ်ပေါ့အဲ့ဒီမှာကြည့်လိုက်အိမ်မှာ24ပြီးအပေါ်နဲ့နဲ့တင်လိုက်ဟေတုပြီးတော့အာရမဏပစ္စည်းအပေါ်နဲ့နဲ့တင်ဒီမှာအာရမဏပစ္စည်းပေါ့နော်ဒါက မာဝီသုတ်တော်ဆရာတော်ပေါ့ရွှေကျင်ဒုတိယသာနာမဲ့ဆရာတော်ကြီးကဒီပဋ္ဌာန်းပစ္စည်းကိုဖျားရှိခိုးလို့ရအောင်ရေးထားတယ်နော်ဒီအာရမဏပစ္စည်းရောဆိုဒါလေးကြက်တပစ္စည်းကိုတကူလောက်ကြက်ကြက်တော့ရင်လည်းရနိုင်တော့အာရမဏပစ္စည်းရော တောင်းဝေးကြိုးတန်းသူမဆုံးမပန်းရအောင်မပန်းရလေပေါ့နော်တောင်းဝေးလို့ကြိုးတန်းလို့ဆိုတော့တကြည်တဲ့ပုဂ္ဂိုလ်မတမဆုံးတဲ့ပုဂ္ဂိုလ်ယောဂဝိညာရှိတဲ့ပုဂ္ဂိုလ်မပင်ပန်းရအောင် ထိုင်တဲ့ထားတွေကလွယ်ကူဖို့နော်ဒီတောင်ဝေးတို့ကျိုးတို့သုံးရတယ်လို့ပါနော်ဒီစိတ်စေတသိက်တွေကလည်းစိတ်စေတသိက်ဖြစ်ဖို့အတွက်ဘာကိုရောအာယုံကဆွဲ အာယုံကဆွဲနေရဖြစ်နော်ဒီဆွဲနေအာယုံအာယုံရှိမှဒီစိတ်တသိက်စိတ်စေတသိက်ကဖြစ်အာယုံမရှိဒီစိတ်စေတသိက်ကမဖြစ်ဘူး ခုနတက်ကြီးတဲ့ပုဂ္ဂိုလ်မတန်ဆွမ်းယောဂဝိညာရှိတဲ့ပုဂ္ဂိုလ်နဲ့ထိုင်ရထားသွားဖို့လာဖို့ဆိုရင်တောင်းဝိလိုကြိုးတန်းလို့ဆွဲကင်ပြီးတော့သွားရလာထားထိုင်ရတယ်လို့ဒီတိုင်းမစိတ်စိတ်တိတ်ကဒီအာယုရှိမှ ဖြစ်တယ်အာယုမရှိဖြစ်ဘူးနော်အဲ့ဒါကိုဘုရားခုနကဆရာဘုရားကြီးရေးထားတာကစိတ်စိတ်လေးတန်းနာမခန္ဓုစိတ်စိတ်တိတ်ခန္ဓာဘဝနာမခန္ဓာခန္ဓာ၄ပါးရတာပေါ့ဗျာနော် ဝိညာခန္ဓာတင်ညာခန္ဓာသင်္ခဝိညာဏခန္ဓာပေါ့ဒါပါပဲဖြစ်ဟန်တူသာရှစ်စပါအတွင်းဆွဲငင်ထောက်ရအာယုံဖြစ်တည်ဟုသောအာရမလတတ္တိတွင်ကျေစုပြခြင်းလည်းအာယုံ6ပါးပစ္စည်းတရားဒီ၎င်းဆိုဒီလိုမိတ်သွားတော့ပြီးတော့မှအဆုံးကိုကြော်ကြည့်လိုက်ပါတော့အဆုံးအဆုံးမှာသူကရှ िख ိုးတဲ့သဘောမျိုးလေးနော် ဆုံးကြုံကြည့်လိုက်မယ်။ဟောပုံနာလေးနည်းနည်းတက်လာ။နော်ဒီမှာဒီဂါထာတော့ရအောင်ကြက်ချင်လဲကြမကြက်ချင်လဲရပါတယ်။ဣတိသူစတုဝိတတိပစ္စယ24ပါးသောအကြောင်းတရားတို့သည်မဟာပဂရဏီအနန္တနိယသမန္တပဋ္ဌာန်းကျမ်းကြီး၌ထိတာတိကုန်၏ဟံငါသည်ဣမိနာပုံညာကာမေနာဒီဂါထာတော့ရအောင်ကြက်နိုင်လဲကြက်ပေါ့ဂါထာဖတ်ပြလို့ရမယ်။ဣမိနာ ဌာနန္တရာမိစေကောဘဝေမိတပ္ပတိတိတ်တာနာဝနာဝဝနိဗ္ဗာန်လောကေနာဟေစီနာလယံကုဟိစီနာလယံအဟံငါတိဣမိနာပုံညာကာမိနာဤပစ္စယနေယနေတရာကိုနှုတ်ရရွာရွာနှုတ်တဲ့ဆောင်ရွက်ကြက်မှယုဖဖွေယုဖဖွေနီကြံစီမြင်းမြင်း မြဲမြံကုသိုလ်ကံကြောင့်ရုပ်ဖွေးနိကြံစီမြဲမြံကုသိုလ်ကံကြောင့်တပ္ပတိဘူဘဝတိုင်း၌တပ္ပတိအနန္တရဌာနမိနော်ပို့ဖြစ်နိုင်ဒါဒါဝိဇ္ဇနောက်ကအာဟာတုဒီဘက်ကဟာတုဒီဝိဇ္ဇပြောက်ဖြစ်ရမယ်နော်ဒါမှဌာနမိတရားနဲ့တူတူပဲတပ္ပတိဌာနမိနော်အဲ မို့မဟုတ်ဘူးเนาะမိဝီစီပါလည်းပြဟာထုကျွမဲ့ကုံစင်မထင်ဆုံးကံပဋ္ဌာန်းကြနဲ့စေကောတဘုံတိမြင်ကျွမ်းကျင်လိမ္မာသည်အေမိဖြစ်ရလို့တိတ်တာလေးတိရေဝံပက်တုံပြီးသောနာဝလေးသည်တိတ်ထံလိုရစိတ်ကံတို့အေတိဤကမန်ပေမတလင်းလင်းစွာထုတ်ချောက်ရောက်ရတကဲ့သို့ကိုယ်စီလောကီ ရူပတတ္တစသည်အာယုဒီဆုံးတစ်ခုသောလောက၌အနာလျံမတွေ့မတာစိတ်ဆာမထောင်းသည်ဖြစ်၍နိဗ္ဗာန်အမတဘုံငြိမ်းရမှန်သည်နိဗ္ဗာန်သို့အေဟီလင်းစွာထုတ်ချောင်းရောက်ရပါလို့ဤသူကပဋ္ဌာန်း24ပြည့်စီကိုပထမတော့ဒီစာရွက်လေးထုတ်ပြီးကြည့်ဆိုပေါ့နော်ဒါကတော့ဟိုဘယ်လိုမလုပ်တဲ့နှုတ်တဲ့နှုတ်နဲ့ရွတ်ဆိုပြီးရွတ်ဖတ်ဖို့ဆိုတာပဲ ဟေတုပိစောအာရမဏပိစောဒါကတော့ပါဠိနဲ့ယူဆိုတော့ပေါ့နော်အခုဟာကြတော့ဒီရဲ့အဓိပ္ပာယ်လေးပါဆင်ញံနှလုံးသွင်းပြီးတော့ပဋ္ဌာန်းပစ္စယနေတာအကျဉ်းနည်းနဲ့ယူဆိုပုံစောတာပေါ့နော်ဒါကပထမဘုန်းကြီးတို့နှုတ်ဖြင့်ယူဆိုပူဇော်တဲ့နည်းဒါပြီးသွားပြီနောက်ဘုန်းကြီးတို့အကျင့်ဖြင့်ပူဇော်တဲ့နည်းအဲ့ဒီအောင်သွားမယ်နော် အကျင့်ဖြင့်ပူဇော်တဲ့နည်းကိုပြောကြရအောင်ဒီနေရာဒီကဘုန်းကြီးတို့ကဒီ တရားနယ်ပယ်ဘက်ကပုဂ္ဂိုလ်ဆိုအကျင့်ဖြင့်ရုပ်ဖတ်ပူဇော်တဲ့ဤကိုဒီကပြောချင်ပါတယ်။အလိုပြောရလဲဆိုဘုန်းကြီးတို့တွေခုနကမတ်စုလေးပြထားမယ်နော်။ပဋ္ဌာန်းပစ္စည်းအကျင့်ကြုံတဲ့ဝိသီစေရလေးပေါ့။ဘုန်းကြီးတို့တွေမနဲ့လင်းလို့အိယာထားနဲ့ဒီပိုင်းနဲ့အာယုံမျိုးစုံအာယုံ6ပါးပေါ့နော်။အာယုံမျိုးစုံကြုံရတယ်ဗျ။အဲ့ဒီလိုကြုံလာတဲ့ခါကျတော့ တရားနဲ့မနေတတ်ရင်တွေ့စမြအာယုံမှာပါလေကိလေသာဖြစ်เสียကြီးပဲကြုံနေရမယ်ကိလေသာဖြစ်နေမှာနေသက်เสียအောင်ကျင်လောဘဖြစ်မှာမနေသက်เสียအောင်ဒေါသဖြစ်နေမှာကိလေသာတွေဖြစ်နေမှာအကုသိုလ်တွေဖြစ်နေမှာတရားနဲ့နေတိုင်းတော့ဒီလောအာယုံကြုံကြုံပေါ့နော်ကိလေသာမဖြစ်အောင် နေတတ်တယ်အကုသိုလ်မဖြစ်အောင်နေတတ်တယ်အာယုကိုမြင်ကမြင်တယ်ကြားတယ် ဆိုရင်ဟုတ်လားရှုကစားတော့ဘုန်းကြီးတို့အာယုန်တုကိုမြင်တယ်များသောအားဖြင့်ရိတ်တာဌာနရသင်ပါတယ်မြင်မြင်တယ်မှကြားရင်ကြားတယ်မှဒီလိုပဲသင်တာပေါ့နော်အာယုန်ကိုမြင်တဲ့ကြားတယ်ကရှုကစားတော့မြင်တဲ့ဆင်းအာယုန်လေးတွေမှာရပ်မနေပါဘူးတမာရီအာမကောင်းဘူးဝိပဿနာဉာဏ်နဲ့မဖြစ်စေရပ်မနေဘူးနော်ဒါဘယ်သူပဲဘယ်ဟောပဲယောက်ျားပဲမိန်းမပဲပုဂ္ဂိုလ်သားတော်ပဲဒီလိုရောက်သွားတာပဲ ပရမသဘောမှာမရနိုင်ပဲနဲ့ပညာသဘောကိုရောက်သွားတာနော်ဘာဖြစ်လို့လဲဆိုကိုကခုမှစရှုမှတ်တာကိုပညာနယ်ပယ်မှာနေတော့ပညာအာကောင်းတယ်ပညာအာကောင်းနေပရမကပြောင်းနေတာပဲအဲ့ဒီလိုဘုန်းကြီးတို့ကပညာသဘောကိုရောက်ရောက်သွားအောင်ရောက်ရောက်သွားတတ်တယ်အဲ့ဒီလိုပညာသဘောရောက်မသွားအောင်ဘာလို့မလဲအာယုန်နေနဲ့တွေ့တိုင်းတွေ့တိုင်းကြုံတိုင်းကြုံတိုင်းတဘာဝမြင်အောင်ရှုတတ် ဘဝမြေအောင်ရှုတတ်ဖို့ကြိုးစားဘုန်းကြီးတို့ကမ္မဋ္ဌာန်းဆရာတွေကလည်းဒီသဘာဝမြေအောင်ရုပ်ဆိုရုပ်သဘာဝမြေအောင်နာမ်ဆိုနာမ်သဘာဝမြေအောင်အဲ့ရတစင်တဲ့အကြောင်းရုပ်သဘာဝတွေမြေအောင်လမ်းညွန်သင်ပြပေးရမယ်တာဝန်တရားရှိတယ်ပေါ့နော်အဲ့ဒီသင်ပြပေးတဲ့တိုင်းကိုကလည်းလိုက်လာကျင့်သုံးအထောက်ဖို့လိုတာပေါ့အဲရှုပါများလို့တမတရားကောင်းလာပြီဆိုရင်ဝိပဿနာဉာဏ်နဲ့စဉ်စဉ်တက်လာပြီဆိုရင် ပညာကပျောက်သွားပြီပရမတ်တဘာဝရောက်သွားမယ်နော်ပရမတ်အမြင်တိုင်းပညာကပျောက်တာပျောက်တာပျောက်သွားတာပါပဲပရမတ်မြင်သွားရင်မြင်မြင်ကမြကြားရင်ကြားကမြနဲ့ရပ်သွားပါနော်တော့ဘုန်းကြီးတို့ကဒါမျိုးတွေသိအောင်ဘာလုပ်ရမလဲဆိုစိတ်ဖြစ်စဉ်တွေဝိဓိဖြစ်စဉ်တို့လေ့လာအဲ့လေ့လာပြီးမှအဲ့မှာဟိုတတိရှင်ဟုတ်လား ကုသိုလ်ဇောအကုသိုလ်ဇောတွေမဖြစ်ဘူးတနည်းတနည်းအားဖြင့်ကိလေသာမဖြစ်ဘူးပေါ့နော်ထာဂရများတော့ကုသိုလ်ဇောအကုသိုလ်ပြဇောမဖြစ်အောင်ကျင့်လို့ပြောတော့တတိလွတ်နေတော့ကုသိုလ်ဇောတွေပြအကုသိုလ်ဇောဖြစ်မယ်နောက်ကိလေသာတွေဝင်မှာပေါ့နော်အဲတော့ဒီကြားဒီဒီအဲ့မှာကြည့်လိုက်ဝီထီလေးကြည့်ဝီထီဖြစ်စဉ်ကစိတ်ဖြစ်စဉ်ပေါ့နော်မြင်သိစိတ်ဖြစ်တော့မယ်ဆိုအာယုတ္တရူပါယုံပေါ့ဆင်းရူပါယုံ မြင်နေရတဲ့ကုသဘုံကြီးရုပ်ပစ္စုပ္ပန်ဆေးယူပါယုံအာယုံပြုပြီးတော့ဟုတ်လားပထမဒီအာယုံကိုဘုံကြီးကိုအာယုံမပြုတ်ခင်ကစိတ်ကဟုတ်လားငြိမ်သက်တဲ့စိတ်ဖြစ်ခြင်းဖြစ်နေမယ်အတ္တနဲ့အာယုံမပြုတ်ဘူးအစင်အာယုံမပြုတ်ဘူးငြိမ်သက်တဲ့စိတ်ဖြစ်နေဒါကိုဘုံကြီးတို့ငြိမ်သက်တဲ့စိတ်ကိုဘဝင်စိတ်လို့ခေါ်တယ်ဒီအာယုံအာယုံပြုတ်လိုက်ဘုံကြီးဆိုတဲ့အစင်အာယုံဘုံကြီးရဲ့အတ္တအာယုံဒီအမျိုးအာယုံပြုတ်လိုက်တဲ့အခါကျငြိမ်သက်တဲ့စိတ်ကလည်းလှုပ်ရှားတဲ့စိတ်ပြောင်းပေးလိုက်တယ် ဒါကိုပစ္စရဝဇံလို့ခေါ်တယ်။အဲ့ဒီမှာကိုကဒီအစင်းအာယုညာအာယုပြုတ်နေမယ်ဆိုမြင်သိစိတ်ဖြစ်တာပေါ့နော်။ကိုကဒီဘုန်းကြီးရဲ့အစင်းအာယုအာယုပြုတ်ပြီးကြားသိစိတ်အာယုသွားပြီးကြားတာကိုသွားအာယုပြုတ်မယ်ဆိုကြားသိစိတ်ပေါ့ဒီလိုသွားဖြစ်တယ်။အခုတော့ဘုန်းကြီးမျက်စိဘုန်းကြီးကိုကြည့်နေတယ်ဆိုတော့ကြည့်နေတော့ဒီမြင်သိစိတ်ပဲပြောအောင်မြင်သိစိတ်ဖြစ်တယ်။မြင်သိစိတ်ဖြစ် အဲ့ဒီအနေပဲသွားလေဒီအာယုံကိုလက်ခံနေတယ်ဟုတ်ဘုရားမြင်သိစေဖြစ်မယ်တော့အာယုံလက်ခံနေတယ်တမ္ပတိဆိုင်ပေါ့ဖြစ်မယ်ပြီးတော့မြင်တဲ့နေရာမှာလည်းဟုတ်လားကောင်းတာမြင်တယ်ဆိုးတာမြင်တာတခုရှိကောင်းတာမြင် ကောင်းတဲ့စကုညင်စိတ်ပေါ့ကုသလဝိဘက်မကောင်းတာမြင်မကောင်းတဲ့စကုညင်စိတ်ဖြစ်လက်ခံတဲ့နေရာမှာမကောင်းတဲ့အာယုံလက်ခံနိုင်ရကောင်းတဲ့အာယုံလက်ခံနိုင်ရှိတယ် ပြီးတော့မှဒီလက်ခံတာရဲ့အာယုံကိုစုံစမ်းတယ်ပေါ့နော်တန်တိရဏဖြစ်တယ်တန်တိရဏဖြစ်စုံစမ်းပြန်နောက်မှာဆုံးဖြတ်လိုက်တာနော်ဒါပဲသူပဲဘယ်ဝါပဲဒါကတော့ကောင်းတဲ့အာယုံပဲဒါတော့မကောင်းတဲ့အာယုံပဲလို့ဆုံးဖြတ်လိုက်အဲ့ဒီဟိုထောကဆုံးဖြတ်လိုက်တဲ့ခါကျတော့မှနောက်ကဇောတွေသွားပြန်ဒီဇောပြမှာကုသိုလ်အကုသိုလ်ဆိုတာဖြစ်တယ်အဲ့ဒီဇောမတိုင်ခင်ဘုန်းကြီးတို့ကရှုမှတ်နိုင်တော့ ကုသိုလ်အကုသိုလ်ပေါ့ထကရာတော့ကုသိုလ်ဆိုအကုသိုလ်ဆိုဒါအစစ်ဖြစ်စဉ်တိုင်းပြောတော့မှာတကယ်ဖြစ်စဉ်တော့အဲ့ဒီအာယုံပေါ်မိပြီးဒီမှာပဲကိလေသာတွေဖြစ်တော့ပေါ့တတိလွတ်နေကိလေသာဖြစ်မယ်အကုသိုလ်ဆိုဖြစ်မယ်ပေါ့တတိရှိနေတော့ဒီမှာကုသိုလ်ဆိုဖြစ်မယ်ကိလေသာတွေမဝင်ဘူးပေါ့ဒါမျိုးပြောနေတော့နော်ဒီတော့ဒီမှာကြည့်လိုက်ပေါ့နော်ဒီမှာမြင်တယ်မြင်တယ်လို့မှတ်တဲ့ခါမှာအဲ့မှာအဆင်းကိုမြင်သိသွားတော့ပေါ့နော် မြင်တယ်ဆိုတာအစင်းကိုမြင်သိလိုက်တာပဲအဲတော့ဒီအစင်းအာယုံလေးကဒီကိုကြည့်နေတဲ့ဘုန်းကြီးကြည့်နေဘုန်းကြီးအစင်းအာယုံပေါ့ဒီအာယုံဒီအစင်းအာယုံကရူပအာယုံပဲနော်ရုပ်တဘာဝနော်ဒီအာယုံကိုမြင်သိနေတဲ့စိတ်တွေကဒီစက္ခုဉ္စိတ်ပဲဒါကိုခေါ်တယ်နော်ဒီစိတ်ဖြစ်စင်တာမှာကြည်လိုက်ပေါ့နော်ဒီပြင်းစရာဝဇန်ကနေတာဒီအာယုံကိုလှုပ်ရှားတဲ့မြင်တတ်တဲ့စိတ်ကလှုပ်ရှားတဲ့စိတ်ပြောင်းလဲတဲ့ချိန်မှာလည်း ဒီမှာကုသိုလ်ဆိုအကုသိုလ်ဆိုမဖြစ်သေးဘူးပစ္စဥစ္စာဆိုဝိပဿစိတ်နော်အဟိစိတ်ထဲမှာပါတယ်ကရိယာစိတ်ပေါ့နော်ဝိပဿစိတ်မှာကရိယာစိတ်ထဲမှာပါတယ်နောက်စက္ခုဉ္ဇဉ်ဒါကြဝိပဿစိတ်ပေါ့တဏိရဏဆိုလည်းဝိပဿစိတ်ကုသိုလ်အကုသိုလ်မပါသေးဘူးတမ္ပရိစလည်းဝိပဿနော်ဝိပဿစိတ်တွေနော်ကရိယာစိတ်လည်းပါတော့ခတိကောပါဆိုကရိယာနော်အောမလကတန်နေအဲရော ဒီတိုင်ဟုတ်ထောမနရဝဆာဒါလည်းကုသိုလ်အကုသိုလ်မဖြစ်သေးဘူးနော်ဒီပိစရဝဆာနေဟုတ်ထောတိုင်အောင်ဒီစိတ်တွေဖြစ်တယ်နော်ပရမဒီမှာငြိမ်သက်တဲ့ဆရာလှူရှားစိတ်ပြောင်းတယ်ပိစရဝဆာဒီမှာလည်းကုသိုလ်ဘာမှမဖြစ်သေးဘူးကုသိုလ်အကုသိုလ်မဖြစ်သေးဘူးကိလေသာမဖြစ်သေးဘူးမြင်သိစိတ်လည်းကိလေသာမဖြစ်သေးဘူးကုသိုလ်အကုသိုလ်မဖြစ်သေးဘူးတာမရိယတာရိယဝုတ်ထောဒီတိုင်အောင်ပေါ့နော် မဖြစ်သေးဘူးကုသိုလ်အကုသိုလ်မဖြစ်သေးကိလေသာမဖြစ်သေးဘူးဒီဟုတ်ထောရောင်မှာဟောဒါနှစ်သက်ဆရာယုံပဲဒါတော့မနှစ်သက်ဆရာယုံပဲဆုံးဖြတ်ပေးလိုက်တာနော်အဲ့လိုလိုစင်ញံနှလုံးသွင်းလိုက်တဲ့ခါကျတော့နောက်ပိုင်းမှာဘာဖြစ်ဇောဒီကြတော့ကုသိုလ်တွေအကုသိုလ်တွေဖြစ်သွားဒီရောက်မှာကိလေသာဖြစ်သွားဘုဒ္ဓောကနေဟာဒါနှစ်သက်ဆရာယုံပဲဒါမနှစ်သက်ဆရာယုံပဲဒီလိုဆုံးဖြတ်ပေးလိုက်ရင် နှစ်သက်စရာအာရုံဆိုလောဘတွေဖြစ်တော့ပေါ့လောဘကိလေသာဖြစ်မယ်မနှစ်သက်စရာအာရုံဆိုဒေါသကိလေသာတွေဖြတ်သွားတော့ပေါ့နော်အဲတော့ပြောချင်တာကဒီပြင်းစလောက်ဥစားနဲ့ဟုတ်ထောတွင်းမှာကိုကရှုမှတ်နိုင်ရင်နော်အဲ့ဒီပုံမှာနောက်ကဇောမှာကိလေသာမဖြစ်ဘူးထကရာတော့ဒီမှာတော့ကုသိုလ်ဇောအကုသိုလ်ဇောလို့သုံးပါတယ်ကုသိုလ်ဇောဖြစ်မယ်အကုသိုလ်ဇောဖြစ်မယ်အကုသိုလ်ပေါ့လေဘုလိုစင်တဘာမှာလူရဲ့ အရိယာမဟုတ်တဲ့ပုံကိုယ်တွေကတော့များတဲ့အကုသိုလ်စောတွေများတာနှစ်သက်စရာအာယုံဆိုလောဘစောဖြစ်တာမနှစ်သက်စရာဒေါသစောတွေဖြစ်တော့အကိလေသာလို့ခေါ်ပါအဲ့ဒီအချိန်ရောက်မှဖြစ်သွားအဲ့ဒါကြောင့်မှတ်ထားဖို့ရတာဒီဟာလေးကြည့်လိုက်ရင်ဘုန်းကြီးတို့စက္ခုညင်စိတ်ဒီစက္ခုညင်စိတ်လေးက ဒီစကုညင်စိတ်စင်တန်ကြည်လိုက်ပေါ့မြင်သိမြင်သိရတဲ့စိတ်စင်တန်ကိုကြည်လိုက်တော့ယူပောင်းရအစင်ဒီယူပောင်းအစင်အာယုံပြုတ်ပြီးတော့ဒီအစင်အာယုံအာယုံပြုတ်ပြီးဒီစိတ်စင်တန်ဖြစ်တာပြဒီတိုင်နော်အဲ့ဒီကနေတစင်ပေါ့နော်ဒီဒီမှာစေအောင်ကြည့်ပြီးတော့တရားယုံမကြည့်ပြီးတော့ဇောတွေဖြစ်မယ်တော့တရားယုံဖြစ်မယ်နော်ဘဝင်ဖြစ်မှာပေါ့နော် တကယ်တည်းကြတော့ဘုန်းကြီးတို့ဒီဝီတိဖြစ်စဉ်ကဒီလောက်နဲ့တော့ဟိုတမာရီအားမကောင်းသေးခင်ကြဒီလောက်နဲ့မှတ်ဖို့မလွယ်ဘူးသိဖို့လည်းမလွယ်သေးဘူးဝီတိဖြစ်စဉ်ကဒါဗြဟ္မဝီတိလို့ခေါ်တယ်နော်ဒီပထမဒီသက္ကုညာသက္ကုတရာဝီတိပေါ့ဒါသက္ကုတရာဝီတိပေါ့ဒီကနေပြီးတော့သက္ကုနှစ်ချက်ဖြင့်ရုပ်သက်ကချုပ်ဆုံးသွားတာစိတ်သက်ကြတော့ဥပတိပင်ဆိုပြီးတော့ခလုံးငယ်၃ချက်နဲ့ပြီးသွားတယ် နော်ရုပ်သက်ကြတော့ဒီယူပါယုံဆိုတဲ့ရုပ်သက်ယူပါကအစင်းကိုမြင်လိုက်တဲ့အခါကျဒီစိတ်စင်တာဒီတော့ဘုံကစနာဘုံကိုပြစ်စရာပြစ်စရာဝဇ္ဇကုညံတမဏေတန်ညာဝုဒ္ဓဇောခုနှစ်ကြိမ်တရားနှစ်ကြိမ်ထုံတော့ဘုံဝင်ဖြစ်တယ်အဲ့ကြမှာရုပ်သက်16ကြိမ်ပြုတ်ပြီးချုပ်ဆုံးသွားအဲ့ဒီတိုင်အောင်ဘုံကြီးတို့ကုသိုလ်ဇောဖြစ်ပြီးမှအကုသိုလ်ဇောဖြစ်ပြီးမှလို့တိတ်မထင်ရှားသေးဘူးဗျနော်ယောက်ျားမိန်းမပုံသဏ္ဍာန်နဲ့မထင်ရှားသေးဘူးနော် ပရမတ္ထပရမတ္ထအစင်းကိုအာယုံပြုပြီးတော့ဖြစ်နေတဲ့သဘောပဲနော်ဒီတိုင်အောင်ပြီးတော့မှဒီဟာကိုအာယုံပြုပြီးဒါတော့ပစ္စုပန်အာယုံခေါ်တယ်ပြီးတော့မှဒီဟာကိုပြန်ဆင်ခြင်တဲ့ဒီနောက်ကမနောရတာဝိထိဒါစိတ်ထဲကနေဆင်ခြင်တာစိတ်ထဲကနေပြန်အာယုံပြုဆင်ခြင်တာလုံးသွင်းတာပြီးတော့ဒါကပစ္စုပန်ရူပါယုံပစ္စုပန်တဲ့တဲ့မြင်တာဒီသက္ကရတော်ဝိထိဒီမနောရဝိထိကစိတ်ထဲကနေဒီအတိတ် အတူပါယုံကိုပြန်ဆင်ញင်နှလုံးသွင်းဉာဏ်ကိုဆင်ញင်နှလုံးသွင်းတယ်နောက်ကမနောဒရဝိတိပေါ်လာတယ်အဲဒါကြောင့်မနောဒရဝိဇံဇောခုနှစ်ကြိမ်တရားယုံပေါ့အဲတရားယုံပြီးတော့မှဘဝင်ပေါ့တရားနဲ့အဲ့ဒီစိတ်ဆင်ဖြစ်လာအဲ့ဒီမှာလေ तू ကယောက်ျားမိန်းမတန်တန်ပညာဆိုမပေါ်သေးဘူးဗျာမြင်စီမြင်သိစိတ်အစဉ်တိုင်းပဲပရမတ္တအစဉ် မြတာပေါ့တယ်နော်ဒီမှာလဲပရမတ္တယူပါအောင်ဆင်းမယ်ဒီမှာလဲပရမတ္တယူပါအောင်အစင်းလောက်ပဲသူသိသေးတယ်အစင်းတာမန်လောက်ပဲသိသေးတယ်အဲ့ရနေတကားတဆင်းပြပြီးတော့ဒုတိယတတိယနော်ဝီထီဖြစ်ပါတော့မနောရဝီထီဆက်ဖြစ်တယ်နော်အဲ့တော့ဒီနဝီထီမှတ်ထားဖို့ရာကဒီသက္ကုရဝီထီကြပစ္စုပန်ရူပအာယုံပြုတယ်ဒီနောက်တာသူ့ကိုမိပြီးဖြစ်လာဒီမနောရဝီထီကြ သူကကြဘာလဲအတိတ်အစင်းအာယုအတိတ်ရူပါယုံအာယုံပြုတယ်ဒီသကုတ္တရဝတိကပစ္စုပန်အစင်းအာယုပစ္စုပန်အစင်းရူပါယုံအာယုံပြုတယ်လို့မှတ်တာဒီသကုတ္တရဝတိဒီသကုတ္တရဝတိမှာနောက်မှာဖြစ်လာတဲ့မနောရဝတိခေါ်တယ်သူကတော့ဒီသကုတ္တရဝတိကိုနောက်ကနေဆက်တိုက်ဖြစ်တဲ့အတွက်ဒေရဏိဝိတ္တိကမနောထွာရဝိတ္တိဒီလိုသုံးတယ်မနောရဝိတ္တိပါပဲဒီဟာကိုအာယုပြုပြီးတော့စိတ်ထဲမှာဖြစ်ပေါ်လာတယ် ဒါကြောင့်သူတို့နှစ်ခုအာယုံကကိုယ်ရတာဒါကပစ္စုပန်အာယုံသကုရရဝိရိယဒီမနောရဝိရိကြတော့အတိတ်အာယုံအတိတ်ရူပယုံဖြစ်သွားသူကတော့ပစ္စုပန်တဲ့တဲ့မှာရှင်ရူပယုံဒီမနောရဝိကြအတိတ်ရူပယုံအာယုံပြုဒီတိုင်အောင်ကတော့ဘုန်းကြီးတို့ပရမတ္တအစင်းအာယုံနော်ဘာမှသူကယောက်ျားမိန်းမမကွဲသေးဘူးဒီနဝေတိတိုင်အောင်အဲ့ဒီကနေဆက်ပြီးတော့ပြန်စဉ်းစားတဲ့စိတ်စဉ်တန်းတစ်ခုနောက်ထပ်မနောရဝိတိတဝိတိဖြစ်တယ် နာရောဥစ္စာသောခုနှစ်ကြိမ်ထောင်နှစ်ကြိမ်ဘဝင်ပေါ့အဲ့ဒီချိန်ကြတော့ဟုတ်လားယောက်ျားမိန်းမဆိုတဲ့တန်တန်ပညာပေါ်လာအဲ့ကြမှာပညာပေါ်လာဒီပညာကထင်ရှားလာတော့နော်အဲ့ရနေပြီးတော့ပညာတတ္တိယဝိထီမှာတော့ထိုက်လျောက်ဟုတ်လားပညာပေါ်လာတယ်ပေါ့တကယ်ထင်ရှားတာတော့ဒီသုဒ္ဓဝိထီမှာနောက်တာ ဒဝိတိပြန်စဉ်းစားလိုက်တဲ့ခါကျမှယောက်ျားမိန်းမဆိုတဲ့အမည်ပညာကတိတိကျဘူး။အော်ဒါပဲစုပဲဒါပဲဝါပဲဆိုတိတိကျကျပညာပေါ်လာတော့အဲ့တော့ပြောချင်တာပြန်လဲစဉ်းစားတဲ့စိတ်စင်တန်းတစ်ခုနော်စိတ်စင်တန်းမှာဒီနောက်ဆုံးနှစ်ခုရောက်မှပညာဆိုတာပေါ်လာဒါလေးမှတ်ထားမယ်နော်ပုံတရံပညာအာဒါပဲစုပဲပဲဝါပဲသူ့အလိုလိုသိသွားတာဒါတော့ သိတယ်ဆိုတော့မောဟရဲ့အစွမ်းအဖြစ်တတိလို့ပြီးသိရင်တော့မောဟရဲ့အစွမ်းအဖြစ်သိတာပေါ့နော်တကယ်လို့အာထုတ်ခါစားတမာရီအာနေခါစားတတိပညာအာနေသိနေအမှန်တိုင်းမသိဘူးပေါ့ဗျာတတိပညာအာကောင်းလာတဲ့ခါကျရင်ဒီသက္ကုတရဝိထီရဲ့နောက်ပိုင်းမှာရှုမှန်တော့အမှန်တိုင်းသိတာတကယ်ကိုမြင်သွားတာတော့ဒီဖြစ်ပျက်ကိုသိတဲ့ဘင်္ဂညာအပြက်ကိုမြင်တဲ့ဘင်္ဂညာလောက်ဆိုရင်တော့ ပို့ပြီးတော့ထင်ရှားသိပါတယ်အဲ့တော့ရှုမှတ်တဲ့နည်းလေးအခြေခံနည်းနည်းပြောရရင်ဗာပြောမလဲဆိုဘုန်းကြီးဇာနဲ့သိနေပြောရအောင်ပေါ့နော်ဘုရားရှင်လက်ထက်ကရှင်မဗုဒ္ဓိလမထေမြတ်ဆိုပိဋကသုံးပုံ ဆောင်တဲ့မထေမြတ်ကြီးပါပဲနော်ဒီမထေမြတ်ကြီးကဘုန်းကြီးတို့တာဝတိမျိုးစေတဝန်ကျောင်းမှာတရင်သုံးနော် မြတ်စွာဘုရားကတာဝတိမျိုးစေတုံကျောင်းမှာတရင်တောင်းနေတဲ့ချိန်ပေါ့နော်ဒီရှင်မြတ်ကြီးကပြိကသုံးဖို့ဆောင်းတယ်ခြားပိဋကတန်ဃာတွေဟုတ်လားတို့လည်းစာပေပို့ချနေနော်ဟာပေပို့ချတော့မှဘလောက်ဒီပို့ချတယ်ဆိုတော့နော်900တန်ဃာ900စီ900စီရှိတဲ့ဂိုင်းကြီး78ခုကိုအဲ့မှာချတယ်ဆိုတန်ဃာတွေအများကြီးပေါ့ဗျာ စာပေတွေပို့ချဘုရားဟောတရားတွေပို့ချဘုရားအဲ့ဒီတာဝတိမျိုးသတင်းသုံးနေတဲ့အချိန်မှာဘုရားစီသွားကြတော့တဲ့ချိန်မှာဘုရားကသူကစာပေပဲပို့ချနေကျင့်တဲ့ပိုင်းကမရောက်ဘူးဗျာနော်အဲဒီဘုန်းကြီးခုနပြောသလိုပေါ့ရွတ်နေတာပဲရှိတယ်ကျင့်တဲ့ပိုင်းကမရောက်ဘူးအဲ့ဒါမျိုးဖြစ်တတ်တယ်ဒီလိုပဲဘုန်းကြီးတို့ဘုန်းကြီးလောကမှာဖြစ်လူလောကမှာဖြစ်နော်ပို့လေ့လာတယ်သင်ယူတယ်ကျင့်တဲ့ပိုင်းကိုရောက်မလားဒါမျိုးတွေများတယ် ဘုရားကကျင့်တဲ့ပိုင်းကိုသွားစေခြင်းတယ်သွားစေခြင်းတော့ဘုရားစီရောက်လာတယ်ဘုရားကသူ့ကိုတတိယအောင်တောင်ကရအောင်ခပ်ပြင်းပြင်းထန်ထန်မိတ်ပါတုတ်ဆာပုထိလာတမိုးမရှိတဲ့ပုထိလာဘာမှသုံးမကြတဲ့ပုထိလာဒီလိုမိတ်လိုက်တော့ဆိုလိုတာသူ့မှာဘာဝနာဘက်ကလိုးနေလို့နော်ဇန်သမารီတွေဝိပဿနာဉာဏ်သမารီတွေမရှိဘူး ဝိပဿနာဉာဏ်နဲ့မဲ့ဉာဏ်နဲ့ဒါမျိုးတွေမရှိဘူးမရှိလို့မိန်လိုက်တာအဲ့မှာဆင်ញင်မိသွားပြီသူကအော်မြတ်စွာဘုရားငါ့ကိုဟုတ်လားဒီဇာဝေပုတ်ချမှုနဲ့အချိန်မကုန်နေစေခြင်းမကြင့်ကြံစေခြင်းလို့မိန်တာပဲသူကသဘောပေါက်တာဒါပဲဗျာဘုန်းကြီးတို့တွေဒီလိုလေအခုတရားတွေရုပ်ဖတ်နေကြတယ်လေ့လာနေကြတယ်လေ့လာနေုံနဲ့ရပ်မနေပါနဲ့နော်လေ့လာလို့သိသွားပြီဟုတ်လား ဘောအနေနဲ့သိတာပေါ့ခုနကပဋ္ဌာန်းပစ္စည်းလေးကိုကြည်လိုက်တဲ့ကအော်ရူပယဒါရုပ်တဘာဝအယုတ်ပဲသုတ်ဝိညာဏဓာတ်တွေကဒါကတော့နံပဲသူနဲ့တူပြီးဒီစိတ်ကလည်းစေတတန်တမ်းမြုပ်ကနေဓမ္မနာဒါစေတသိက်ဘောတရားတွေရူပယနာနံသုတ်ဝိညာဏဓာတ်တွေကတန်တမ်းမြုပ်ကနေဓမ္မနာဒါစေတသိက်ဘောတရားတွေဒါစိတ်စေတသိက်ဘောတရားဒါနံပဲရူပယနာယုတ် ယူပါယနာအကြောင်းနောက်ကဒီယူပါယအကြောင်းပြုပြီးဒီမြင်သိစရာဖြစ်တာဒီအကြောင်းယုံနေတော့ဒါကတော့သိတာပေါ့ဗျာဆင်ញင်စဉ်းစားလို့သိတာပေါ့တကယ်လက်တွေ့အားထုတ်လို့သိတာမှမဟုတ်ပဲတကယ်လက်တွေ့အားထုတ်လို့သိတာမဟုတ်တဲ့အခါကျတော့ဟုတ်လားတာမန်သိပဲတုတ္တမယညာသိပဲစိန်တမယညာသိပဲပြောရမှာအဲ့ဒါကြတော့ငါတို့ဘာယောက်ျားမိန်းမမပြောက်ဘူးဗျမြင်တဲ့ပုံကောပေါ်မှာမဘုန်းကြီးကိုကြည်နေတာအဲ့ဒါဆရာတော်ကောတိတာပဲဆိုတော့ ဒီပုဂ္ဂိုလ်ဆွဲမပြောက်ဘူးနော်ပညာမပြောက်ဘူးဟောဗျာပရမမမြင်ဘူးပေါ့ဗျာစာသိတုဒ္ဓမယဉာဏ်တိစိန္ဒမယဉာဏ်တိဖြစ်နေတယ်ဘာဝရမယဉာဏ်တိဖြစ်သွားတဲ့အခါဒီပညာကပြောက်သွားပရမရောက်သွားအဲ့ဒီလောက်ထိပွားစေချင်တယ်ဒါကြောင့်မြတ်စွာဘုရားကဒီမှာစာပေတွေပုတ်ချပေးကသုံးပုံဆောင်ပြီးတော့ဘုရားဟောတရားတွေအကုန်သိပြီးကျွမ်းကျင်နေလို့ငါတို့ရှင်မြတ်ဒီပုတ်ချပေးတယ် ဘုရားသီလကြောတကဘုရားက သူတရားအထုတ်လေးကိုတရားအထုတ်စေခြင်းနဲ့ကျင့်လို့တဲ့ဆန္ဒနဲ့မိတ်နာမှာဒုက္ခပေါ်လိတာပုထိလာတန်ဖိုးမရှိတဲ့ဘဝမှာတန်ဖိုးမရှိတဲ့ပုထိလာကြီးပဲဒီလိုမိတ်လိုက်အဲ့မှာတတိတဝကရပြီသူကဘာလုပ်လဲဆိုတော်ကြောင်တကြောင်အဲ့ဒီတော်ကြောင်တကြောင်မှာကတရားတရားထုတ်လို့ရန်ကိစ္စပြီးသွားတယ်ရဟန္တာအပါ30ရှိတယ် အဲ့ဒီတော့ကြောင့်ကိုသွားတယ်သွားပြီးတော့ပထမဆုံးမထေရထမှာတရားတောင်းမထေရကလည်းဘာလုပ်လဲလဲဆိုသူကပရိယတိမှန်ခန်းနေတယ်နော်ဘုန်းကြီးတို့ဒီလူတဘာဝရောဘုန်းကြီးဘယ်လောကမှာဆိုဒီတိုင်းရှိတာပညာတိုက်ပညာမှန်ခန်းပစ္စည်းရှိရင်ပစ္စည်းမှန်တက်တယ်ပစ္စည်းမှန်ခန်းအာနာရှိအာနာမှန်တက်တယ်ဘုန်းကြီးဘုန်းကြီးတို့ဘုန်းကြီးလည်းမတူဘူးဘုံမှန်တက်တာ ခတ်တက်ကြည့်ရင်တက်ကြည့်တဲ့မှာအရွယ်ငယ်လဲရွယ်ငယ်တဲ့မှာကျမ်းမာကြီးကောင်းလဲကျမ်းမာကြီးကောင်းတယ်မာမာနာလူကမန်တမျိုးမျိုးတော့တက်တာပဲနော်ရုပ်ရည်တွေကလှပနေတဲ့အရွယ်ဆင်းမှန်တက်တာပေါ့ဗျာဒီပုရိလရှင်မရှင်ဗုဒ္ဓိလကြပါလေဆိုတော့သူကကြတော့ပရိယတ်တွေကပရိကသုံးပုံတတ်ထောင်ကျွမ်းညင်တာကျွမ်းညင်တော့ဒီပရိယတ်တွေမန်ခန်းနေတာမြင်တော့ဘူးလေ နင်တို့အကြီးဆုံးမထေရကြီးကတော့အကြောင်းမှာတရင်သုံးတာတန်ခါအပါ30အကြီးဆုံးမထေရကြီးကဒါကိုမြင်တော်မူတဲ့အတွက်ဘာလို့လဲဒုတိယမထေထံညွန်လိုက်တာပေါ့ဗျာအဲဒုတိယမထေထံလည်းသူပရိယတိမင်္ဂလည်းရှိနေသေးတော့မကြသေးတော့တခါတတိယမထေတွဲလိုက်တာတပါးတပါးတွဲလိုက်ကြတော့ပေါ့ဗျာအပါ30အဲ့ဒီထဲမှာနောက်ဆုံးမှာတော့ဗာလဲအဲ့ဒီမှာက ခုနှစ်နှစ်အရွယ်ယဟန္တာတာမဏိငယ်လေးထံရောက်နော်ခုနှစ်နှစ်အရွယ်တာခြေသေးပြီမယ်လို့တရားထုတ်လို့ယဟန်ကိစ္စပြီးသွားပြီယဟန္တာတာမဏိလေးသွားလျှောက်ထားတဲ့အချိန်မှာမင်္ဂလည်းကြာနေကြာနေတော့ယဟန္တာတာမဏိလေးကဘာမိတ်လဲလျှောက်ထားတယ်အရှင်ဘုရားတပည့်တော်အသက်လဲငယ်ပါလေသုတ္တလည်းနေပါတယ်ဒီကတော့ဒီရောပရိယတိလည်းမပြည့်စုံပါဘူးရှင်ဘုရားတော့မပြည့်စုံပါဘူး ဒါကြောင့်မို့တပည့်တော်တို့ကတပည့်တော်ကအရှင်ဘုရားစီကပဲသင်ယူရမှာပါဘုရားယန္တာတာမဏိလေးရတယ်အဲ့လိုအကြောင်းပြပြီးညင်းပါအဲ့မှာရှင်ဗုဒ္ဓိလမထေရရှင်ဗုဒ္ဓိလမထေရကအဲ့ချိန်မှာမာနတွေချပြီးယူသေးတာထပ်မှန်ပြီးတော့ရှောက်ထတောင်းမှပါတယ်ဒီတော့မှ ယဟနာတာမဏိဘုရားဗာမိတ်လဲအရှင်ဘုရားတောင်ဘိုးတစ်ခုမှာအပေါက်6ပေါက်ရှိပါတယ်အဲ့ဒီ6ပေါက်ထဲကနော်ဒီတောင်ဘိုးထဲမှာဖွတ်ရှိတယ်ဆိုအပေါက်ကလည်း6ပေါက်ရှိဒီတောင်ဘိုးထဲရှိတဲ့ဖွတ်ကိုဖမ်းရင်အပေါက်9ခုကိုပိတ်ကြံတဲ့အပေါက်ကစောင့်ဖမ်းရပါတယ်အဲ့ဒီလိုပါပဲဘုန်းကြီးတို့ခန္ဓာကိုယ်မှာ မျက်စိပေါက်နားပေါက်နှာခေါင်းပေါက်ပါးစပ်ပေါက်နော်ပြီးတော့ပါရှိတယ်ကိုယ်ပေါက်ကိုကိုထီကိုကာယဒွါရပေါက်ပြီးတော့မနောဒွါရပေါက်နော်ဒွါရ6ပေါက်ရှိတယ်မျက်စိနားလေးကကိုယ်စိတ်ပေါက်ဒွါရ6ပေါက်ရှိတယ်အဲ့ဒီဒွါရ6ပေါက်မှာအာယုံ6ပါးပေါ်လာမယ်နော်အာယုံ6ပါးမှာအာယုံ6ပါးပေါ်လာပါလို့မယ်ဒီဒွါရ5ပါးကိုပိတ် မနှောရာတာတစ်ခုတည်းကပဲဒီတရားကိုအလုပ်လုပ်ရပါမယ်လို့ကပ္ပထာနီးပေးလိုက်တာကိုကပိကသုံးမှုကျွမ်းကျင်တဲ့ပုဂ္ဂိုလ်တော့လောက်ပြောရတဲ့သဘောပေါက်တာပေါ့ဗျာဘယ်လိုလုပ်ရမလဲဟောတမန်ပုဂ္ဂိုလ်တော့ဘယ်နားလိုက်လဲဆိုလိုတာမျက်စိနာနှာခေါင်းရှာကိုယ်စိတ်ဟုတ်လားဘာသာ6ခုရှိတယ်အဲ့ဒီထဲမှာမျက်စိ အဲနားရဲ့နှာခေါင်းရဲ့ရှားရဲ့ကိုယ်ရဲ့ဒီတော့တော့၅ပါးအကုသိုလ်ဇောတွေမဖြစ်အောင်ကိလေသာတွေမဖြစ်အောင်အဲ့ဒါတွေပိတ်တာပိတ်ပြီးတော့မနောဓာရနဲ့စိတ်ထဲကနေမနောဓာရနဲ့ဒါရှုတိမဝိပဿနာကုသိုလ်ဇောဖြစ်စေလေအထုတ်ဖို့ပြောတော့အဲ့ဒီ၆ပါးပိတ်စိတ်နဲ့ဒီအာယုမှာဝိပဿနာရှုဝိပဿနာဉာဏ်နဲ့ဖြစ်အောင်ရှုဒါမျိုးညွှန်လိုက်တာ အဲ့မှာသဘောပေါက်ပြီးအထုတ်တာပြီးတော့ဒါကရှင်မဗုဒ္ဓိလနဲ့ပတ်သက်ပြီးပြောတဲ့စကားပေါ့နော်ဒါလေးလည်းမှတ်သားစရာကောင်းလို့အဲ့လိုညွှန်ကြားကြကြရင်အာထုတ်အာထုတ်နေတဲ့ချိန်မှာဘုရားကနေပြီးတော့ဝေးကနေလှမ်းဟောပါတယ်ပေါင်းပါလေအဲ့ဟောတဲ့ခါတာလေးကလည်းဘာလဲဆိုတော့ဒီမှာဟိုဖတ်ပြမယ်ယောဂဝေဒီဇာယတိပူရိပူရိကပ္ပထအာယုံမှာလုံးလ အထုံမှုဖြင့်ပညာကို ဖြစ်ပွား၏ကပ္ပာအာယုံမှာတတိမြင်အောင်လားတတိမြဲဖို့ဆိုတော့ကြောင်းကြဆိုင်ရနော်တတိကပ်ဖို့ကြောင်းကြဆိုင်ရကြောင်းကြဆိုင်ပြီးမှတတိမြဲတတိမြဲမှာတမာရီပြီးမှတမာရီမြဲတမာရီဖြစ်မှနောက်ကဝိပဿနာအထွေပညာညာဖြစ်တာဒါကိုဘုရားပါမိတ်လေကပ္ပာအာယုံနဲ့အထုံမှုလုံးလာကြောင်းမှုပညာဖြစ်ပွား၏နော် လုံလဝိရိယဆိုပေမဲ့လို့တတိတမာတိအကုန်ပါသွားတာပေါ့နော်လုံလဝိရိယရှိမှတတိယမြဲမဲ့တတိရှိမှတတိမြဲမှတမာတိဖြစ်မဲ့တမာတိမြဲဖြစ်မှနောက်ကပါအသိဉာဏ်ဆိုဖြတ်တော့ဒါကိုမိမ့်ပါပြီးတော့ဆက်မိန်တာဗာမိန်လဲဆိုတော့အာယောဂဘူရီသင်္ခယောတဲ့ဒီဂါထာရဲ့ဒီရာလေးရဲ့ဒီပြပါလဲဆိုအထုံးမှုလုံးလာမရှိခြင်းကြောင့်ပညာကုန်ခန်းတယ်ပညာမဖြစ်ဘူးလို့ပြောတယ် ခုနလိုဘုန်းကြီးကရုပ်ဖတ်နေမှုနဲ့ချိန်ကုန်မယ်ရုပ်ဖတ်နေရင်ရောက်ကုသိုလ်တော့ရတယ်နော်ခုနဝိပဿနာဉာဏ်ပညာတွေမဖြစ်ဘူးလို့ဆိုလို့လားသိနေရင်ရောက်ကုသိုလ်ရတယ်သိနေရင်ကြောင်းပါလေဘုသူတ္တတုဒ္ဓမြဉာဏ်ပညာရမယ်စိတ်ဓာမြဉာဏ်ပညာရမယ်ဒါပေမဲ့လို့အထုတ်တာမဟုတ်တဲ့တိုင်ဘာဝနာမရဉာဏ်ပညာမရဘူးအခုဘုန်းကြီးသင်ပေးနေသင်ပေးတာသူများပြောတဲ့အခါပြောရင်လည်းကိုယ်လည်းပိုထပ်မှသဘောပေါက်လားဒါတွေကတော့ တုဒ္ဓမြညာနဲ့စိန္ဒမြညာပဲနော်တကယ်အထုတ်မှုမရှိရင်ကြောင့်တကယ်ဘာဝနာမြညာမရဘူးနော်ဘာဝနာမြညာနေမဖြစ်ဘူးဒီမှာတော့ဗာမိတ်ပါလေအထုတ်မှုလုံးလဝရိယမရှိအောင်ပညာညာကုန်ခန့်ဤဒီလောက်တည်းအောင်မိတ်ပါပညာညာမဖြစ်ဘူးပေါ့ဗျာအထုတ်မှုမရှိမှတော့အထုတ်မှုဆိုတာလုံးလဝရိယပေါ့လုံးလဝရိယမရှိတော့တတိမမြဲတတိမမြဲတော့တမာရီမဖြစ်ဘူးတမာရီမဖြစ်ရင်တော့ ဒါဝိပဿနာဉာဏ်မှာဖြစ်ခုအဲ့ဒါကိုသိတာဟုတ်ပဲပြီးတော့မှဘုရားဗာမိတ်သွားလဲဆိုတော့ဧတံဒွေရပဋ္ဌာမြတ်တော်ဝဘဝယဝိဘဝယနော်အဲ့တော့ပညာပွားများကြောင်းပညာဆုပ်ယုပ်ကြောင်းလမ်းတဲ့တွေကိုသိပြီးတော့ဟုတ်လားဘယ်လိုလို့ရင်ပညာဉာဏ်တွေကိုယ်တဏ္ဍာမှာဝိပဿနာဉာဏ်တွေဖြစ်မလဲဘယ်လို ကြည့်ရင်ဖြစ်မယ်ဘယ်လိုမကြည့်ရင်ဘယ်လိုကြည့်ရင်မဖြစ်တယ်လဲဒါသိရမှာနိနော်မကြည့်မဲနဲ့လည်းမရဘူးကြင့်မှကြင့်ပြန်တော့လေဟုတ်လားဝိပဿနာဉာဏ်ဖြစ်အောင်ကြင့်နိုင်မှအဲ့တော့ပညာဖြစ်ဖို့ပညာဆုပ်ယုပ်ဖို့နီလန်းနှစ်သွဲကိုကသိရသိပြီးတော့ဗာမိတ်လဲလို့ဘုရားကတထတထတာနာနိဝေတေယယထာပုရိပါဝတ္တိ ဒါဘာပြောလဲဆိုတော့ဒီပညာဉာဏ်ဖြစ်မဲ့နီလန်းဖြစ်အထုတ်အထုတ်လိုက်တဲ့အခါကျတော့ပညာတိုးပွားမယ်အဲပညာတိုးပွားတယ်လားမိမိကိုတိမ်သွင်းရမယ်အဲ့လိုလောက်ပြောတာပေါ့ပညာတိုးပွားတဲ့လမ်းစဉ်တွေပဲကိုကဆက်လက်ကြိုးစားအထုတ်အဲ့လိုကြိုးစားအထုတ်ရင်ဒါကိုမှဒီဝိပဿနာဉာဏ်ဆင်းရဲတဲ့မဉဏ်ဖုံဉာဏ်ရနိုင်တယ် အညာဘုံညာနိဗ္ဗာန်ရသွားမယ်အဲ့လိုဟောလိုက်တဲ့အခါကျတော့ရှင်ဗုဒ္ဓိလမထေရများဘာဖြစ်ရဟန္တာဖြစ်သွားတယ်နော်ဒါကတော့ဘုန်းကြီးတို့ဒီကျင့်တဲ့အခါမှာအဓိကကမနှောဓာရနဲ့အဓိကကျင့်ရတာပဲကျန်တာတော့ဒီမျက်စိဖွင့်စဉ္ညာလျှောက်တဲ့ချိန်တို့ဘာတို့မှလည်းဒီအဓိကကမြင်တော့ကြားရအောင်ဥပ္ပခါပြုတ်တိုင်းကောင်းတယ်လုံးဝမတတ်တာမှရှုရင်ရှုပေါ့ ထိုင်မတ်တကလည်းဒီမြင်တဲ့ကြားတဲ့အောင်တွေတိတ်မလိုက်နိုင်ဘူးဗျတမာရီအာမကောင်းနေတာအမာရီအကောင်းမယ်ရှုရင်တော့ပြဿနာမရှိဘူးပေါ့ဒီရှုမှတ်မှုနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ပြောချင်တာပါလဲဆိုတော့မလူရဗုဒ္ဓတုတ်နော်ဘုန်းကြီးတို့ဘယ်မှာပါလဲဆိုတာလိုင်းနာဝကတန်ယုံမှာပါပါတာလိုင်းနော်တာလာဝက်ဝက်မှာပါတယ်တန်ယုံဒုတိယဆမင်လာ294 299မှာမိတ်နော် မလိတဗုဒ္ဓဆိုတဲ့ရဟန်းကြီးကြီးမှနော်တန်ခါဝက်နော်တန်ခါဝက်လာပြီးတော့ဖရာထံလာပြီးတော့တရားတောင်းပါဖရာထံတရားတောင်းနော်ဒီတော့ဘုရားကဗာမိတ်လေဆိုတော့သူကဗာလျှောက်လေဆိုမြတ်စွာဘုရားတပည့်တော်ဟာတရားကိုအချင်းချုပ်ဟောတော်မူပါတပည့်တော်ဟာတပါးနဲ့နေပြီးတရားအထုတ်လိုပါတယ် ဒီလိုလျှောက်တာလေလောမြတ်စွာဘုရားဗာမိတ်လဲဆိုတော့မလူကြဗုဒ္ဓအသက်ရွယ်ကြီးမှယဟန်ယဟန်အချင်းကျော်အမည်ဆုံးမအချင်းကျော်ဟောပြောဖို့တောင်းမှန်နေငယ်ရွယ်တဲ့ယဟန်ဘယ်လိုလုပ်ပြောဘယ်လိုပြောလို့ရမှာလဲတက်ကြီးမှလည်းအဝတ်သေးတက်ကြီးမှလည်းတရားထုတ်ဖို့လျှောက်ထားသည် အချင်းကျုပ်ဟောပါဆိုနော် ငါဘယ်လိုလုပ်ခေါ်ရမလဲပြောရမလဲဒီလိုမိတ်နော်ဒါပေမဲ့မာလူကြဗုဒ္ဓရာတော့တကယ်ကိုသူကတော့အထုတ်လို့တဲ့စိတ်နဲ့လျှောက်ထားတာဘာလျှောက်လဲမြတ်စွာဘုရားတပည့်တော်အသက်အရွယ်ကြီးပေမဲ့တပည့်တော်မြတ်စွာဘုရားအကျဉ်းချုပ်ဟောထားတဲ့တရားနဲ့ပဲနဲ့တိပဲဒီကိုသိနိုင်ပွဲရရှိပါတယ်တရားမခံယူနိုင်ပွဲရရှိပါတယ်ဒါကြောင့်မို့အကျဉ်းချုပ်ဟောပါအကျဉ်းချုပ်ဟောတဲ့အတိုင်းဒီလိုကျင့်ပါမယ်ဒီလိုမိတ်နော် အဲ့ဒီမှာမြတ်စွာဘုရားမလူကြပုဒ္ဒရာကိုပါ မိတ်လိုက်လဲဆိုတော့နံပါတ်1ပါမိတ်လဲဆိုတော့ယေတိသက္ခုဝိညာဏသက္ခုဝိညာရူပအဋိဋ္ဌအဋိဋ္ဌပုဗ္ဗနာသပတ္တိနာသတိဟောတိပတ္တယံတိအဋ္ဌိတိတတ္ထသံတော်ဝါယောဂဝါပေမံဝါပါဠိတွေကတော့ဆုံးအောင်ဖတ်ပြလိုက်တော့ ပြောချင်တာကအဲ့ပါဠိရဲ့အဓိပ္ပာယ်ကစိတ္တမာလုဒမာလုကြပုတ်တာဒီဘဝမှာတခါမှလည်းမမြင်ဘူးဒီပုဂ္ဂိုလ်နော်အရင်ဘဝတွေကလည်းမမြင်ဘူးအခုလည်းမြင်နေတာမဟုတ်နောက်မြင်ရမိတ်လိမ့်မယ်လို့စိတ်ကူးထဲမှာလည်းမဖြစ်ဘူးအဓိကတော့ဗာပြောချင်တာလေစေ ဒီဘဝမှာလည်းမမြင်ဘူးသေးဘူးမြင်နေတာလည်းမဟုတ်မြင်ရလိမ့်မယ်လို့စိတ်ကူးတဲ့တံမှာမဖြစ်သေးတဲ့မြို့သားမြို့သားမြို့သားမြို့သမီးအာယုံပြုတ်ပြီးတော့လိုချင်မှုနှစ်သက်မှုချစ်ခင်မှုဆိုဖြစ်နိုင်ပါမလားဒါမေးတာမမြင်ဘူးခုမြင်နေတာလည်းမဟုတ်ဘူးအရင်ဘဝလည်းမမြင်ဘူးနောက်မှလည်းမြင်လိုက်မယ်လို့တောင်မှစိတ်ကူးတဲ့မှာမဖြစ်ဘူးပဲတဲ့ အာယုဆင်းအာယုနော်ဒီကအာယု6ပါးလုံးမိတ်တော့ဒီကတစ်ခုချင်းမိတ်တော့နော်အဲ့ဒါကိုအာယုံပြုတ်ပြီးတော့တင်မှာသူ့ပေါ့ဒီမမြင်ရသေးတဲ့အာယုံမှာချစ်ခင်မှုမြတ်လို့ဆိုဖြစ်နိုင်ပါလားမဖြစ်ပါဘူးညာနော်ဒါကြောင့်ဘာပြောရလဲဆိုဒီမမြင်သေးတဲ့အာယုံဆိုတာသူ့အတူမဖြစ်ဖက်နဲ့မဖြစ်ရင်ဒါကိလေသာမဖြစ်ဘူးပေါ့ဗျာ ဒါကြောင့်မမြင်ရကိလေသာသူ့အတူငြိမ့်သိဆိုမှသိကြတော့အဲ့လိုဒီဟာလေးကြည့်ပြီးစောင့်ပုံလေးလောက်တာဒါပေမဲ့လို့မမြင်ရတဲ့အာယုံမှာတော့ဟိုမမြင်တဲ့အတိုင်းနေလိုက်မမြင်ရတဲ့အတွက်ကိလေသာမဖြစ်ဘူးမြင်ရတဲ့အာယုံတွေမှာတော့ကိလေသာ ဖြစ်တယ်ဆိုတဲ့ဒိဋ္ဌိဟာစကားအကြပြန်ကောက်လို့ရတယ်နော် အဲ့တော့မြင်နိုင်မြန်နိုင်မှာဘုန်းကြီးတို့ကိလေသာတွေဖြစ်ခွင့်မရှိအောင်အကုသိုလ်ဇောတွေဖြစ်ခွင့်မရှိအောင်ဘာလို့ရှုမှတ်ပြီးပယ်ဖို့ရည်ကြည်တာပေါ့ဗျာနော်အမျိုးမှတ်ထားမယ်နော်အဲ့တော့အာယုံမှန်သမျှမမြင်ရရင်မကြားရရင်နော်အနတ်မရရင်အတန်လည်းမကြားရင်ဒီကြားလည်းမကြားဘူးနော်ကြားနေရလည်းမဟုတ်နောက်ကြားလိမ့်မယ်လို့မျှော်လင့်ချက် စိတ်ကူးတဲ့တောင်မရှိတဲ့အာယုံမှာဘုံရနှစ်သက်စရာအကြောင်းမရှိဘူးအနာအာယုံလည်းဒီတိုင်းပဲစားစရာအာယုံလည်းဒီတိုင်းပဲအတွေ့အထိအာယုံတွေကြံတွေးစရာအာယုံတွေလည်းဒီတိုင်းပဲကိုကမြင်လည်းမမြင်ဘူးအနုကိုကဒီအတွေ့အအောင်နဲ့ပတ်သက်ပြီးတော့အရင်ကလည်းမတွေ့ဘူးတွေ့နေရလည်းမဟုတ်ဘူးတွေ့ရမယ်နောက်မှလည်းဒီဟာမျိုးတွေတွေးလိုက်မယ်လို့မျှော်လင့်ထားတယ်မဟုတ်ဘူးအဲ့ဒီအာယုံတွေပေါ်မှာလည်းနှစ်သက်စရာဆိုမဖြစ်ဘူး ဒါပေမဲ့လို့ဒီမမြင်ရတဲ့အာယုံမှန်သမျှကိုတော့မမြင်သေးတဲ့အတွက်ကိလေသာမဖြစ်ဘူးပေါ့ဗျာမမြင်ဘူးတော့ကိလေသာမဖြစ်ဘူးဒါပေမဲ့မြင်ရတဲ့အာယုံကြားရအာယုံနော်အနာရအာယုံစားရတဲ့အာယုံတွေ့ထိရတဲ့အာယုံဒီအာယုံတွေမှာတော့ဘုန်းကြီးတို့ကိလေသာဖြစ်နေမှာပဲဒါတွေကတော့ထင်ရှားပါတယ်ဖြစ်တယ်နော်အဲ့တော့ကိလေသာမဖြစ်အောင်ပါပဲရှုမှတ်ရအောင် ရှုမှတ်တဲ့နေရာမှာဘုရားဗာနိပိလေဆိုဣထသတေမာလူကြဗုဒ္ဓဒိဋ္ဌသုတမုဒ္ဒဝိညာနေတုဓမ္မေတုဒိဋ္ဌသုတမုဒ္ဒဝိညာဏဆိုတဲ့တရားမှာမလုံးမဒိဋ္ဌိဒိဋ္ဌမတ္တံမြင်ရင်မြင်ကမြနဲ့ရအောင်ရှုဒိဋ္ဌိဒိဋ္ဌမတ္တံဘဝိတတိသုတေသုတမတ္တံဘဝိတတိကြားရင်ကြားကမြနဲ့ရအောင်ရှုဒီလိုမိတ်တယ် မုဒိမုဒမတ္တသူကအချင်းချုပ်ဟောခိုင်းတာအချင်းချုပ်ဟောတဲ့ဟောတဲ့အခါကျတော့ခုနဝိထီနဲ့ဟောလေးပြန်ပြမယ်နော်ခုနဝိထီနဲ့အာရမဏဆရာလေးပြန်ပြကြားရင်အဲ့တော့ဂါဏစေဝါကာယပေါ့ဒီသုံးမျိုးကြတော့သူကမုဒိမုဒ္ဓမတ္တံလို့ခေါ်သွားတယ်ဝိသီစေယအဟင်ဒီနှစ်ခုကြည့်မယ်နော်ဒီနေရာပါဠိလေးဖော်ပြတယ်နော် ဒီအလေးလေးနဲ့ရှင်းကြည့်မယ်နော်အဲဘုရားဟောသွားတာလေးပေါ့နော်ခုနရူပယနာသကုညနာဓာတုယဒီဟာလေးနဲ့ပြောင်းလိုက်ဒိဋ္ဌိဒိဋ္ဌမတ္တံဆိုတာကဒီမှာဒိဋ္ဌိဒိဋ္ဌမတ္တံဆိုတာဒီရူပယုံကို ကြည့်ပြီးတော့သကုညင်စိတ်ဖြစ်တာပေါ့နော်ဒီဝိချင်းနဲ့တူတူပဲနော်ဒိဋ္ဌဒိဋ္ဌဒိဋ္ဌမတ္တ ဒီရူပယုံကိုမြင်မြင်မြင်ကများနဲ့ရအောင်ရှုဒိဋ္ဌိဒိဋ္ဌမတ္တမြင်မြင်ကများနဲ့ရအောင်ရှုဒါတူတူပဲနောက်ပြီးတော့သဒ္ဒယနာသောတာဝိညာဏဒါသုတေသုတ္တမတ္တအတန်ကြားလာရင်ဒီအတန်ကိုကြားကများနဲ့ရအောင်ရှုဒါတူတူပဲပြီးတော့မုတေမုဒ္ဒမတ္တဆိုဒီအာယုံ၃မျိုးဒီစိတ်ဝိညာဉ်ကာဏဝိညာဉ်စေဝကာဝိညာဉ်စေဒီစိတ်၃မျိုးကိုပြောလို့တယ် ဟောခန္ဓာဝရတာဖုဒ္ဓဘောင်ဒါကိုမုဒိမုဒ္ဒမတ္တံလို့ချုပ်ဟောတာဉာဏ်ပညာထက်မြင်တယ်ပေါ့နော်အာယုံ၃မျိုးထွားတာလည်း6မျိုးပေါ့အာယုံနဲ့ထွားတာပေါင်းဆိုရင်6မျိုးဒီဝိညာဉ်ကဖြတ်တာဟုတ်အာယုံ၃မျိုးထွားတာ6မျိုးအာယုံ၃မျိုးဝိညာဉ်6ဝိညာဉ်ကတော့ဟုတ်လားဟိုထွားတာ၃မျိုးအာယုံ၃မျိုးဝိညာဉ်၃မျိုးဝိညာဉ်ကတော့နှစ်ခုနှစ်ခုတည်းဖြစ်တော့6မျိုးဖြစ်မှာပေါ့နော်အဲ့ဒီ ဒီသုံးခုသုံးခုကိုဘုရားပါဟောလဲမုတ္တိမုတ္တမတ္တခြုံဟောတာပြီးတော့မှအောက်ကိုနည်းနည်းကြောမယ်ဝိညာတိဝိညာဏမတ္တဆိုဒီမနောဝိညာဒီမနောမနောတတမနောဝိညာစိတ်ပေါ့ဒီဒီစိတ်ထဲမှာကျတော့မုတ္တိဝိညာတိဝိညာဏမတ္တအတွေ့စိတ်ဒီစိတ်တွေကြတော့တွေးကတွေးအတွေးကိုတွေးနဲ့ရအောင်ရှုတွေးကများနဲ့ရအောင်ရှု ဒီလိုမိန်တော့အဲ့တော့မမြင်ရတဲ့ဆင်းအာယုံမှာတော့ကိလေသာဖြစ်ခွင့်မရှိလို့ဒါဝအထူးရှုမှတ်စရာမလိုပေမဲ့လို့မြင်ရတဲ့အာယုံတွေပေါ့လို့ဘုန်းကြီးတို့မနဲ့လေးမျက်စိနှလုံးပွင့်လာတဲ့တွင်အစင်းမျိုးစုံကျုံတာပေါ့အာယုံ6ပါးကျုံတယ်ကျုံလာပြီဆိုရင်ဘာဖြစ်လဲကိလေသာဖြစ်နိုင်တယ်အဲကိလေသာဖြစ်လိုက်ကိလေသာမဖြစ်အောင်ဘယ်လိုအထုတ်တယ်လဲလို့မေးတဲ့ကဘုရားခုနလိုမိတ်ပါတယ် ပါမိလဲဒိဋ္ဌိဒိဋ္ဌမတ္တဘောဝိတ္တိဒါအလုံးကြာဖို့နာဝရှိတယ်မြင်မြင်ကများနဲ့ရအောင်ရှုသုတေသုဒ္ဓမတ္တဘောဝိတ္တိကြားရင်ကြားကများနဲ့ရအောင်ရှုမုဒိမုဒ္ဓမတ္တဘောဝိတ္တိခန္ဓာရတံဖုဒ္ဓဘောခန္ဓာတော်စေဝတာခါရတော်ခန္ဓာဝိညာဉ်စေဝဝိကာယဝိညာဉ်ဒီသုံးခုတကယ်တကယ်ကြတော့တခုတည်းပဲရှုလို့ရမှာခုနဉာဏ်ပညာထက်မြက်လို့တာဒါပေါင်းဟောနေတာအတန်းကတတဗျာဘုန်းကြီးတို့က တရားသာစားနေရတတ်တာဗျာအတွေ့အထိကတတ်တာတကုတိပဲဖြစ်နေတာဒါတကုတိပဲရှုရမှာဒါတွေသူ့ဟာနဲ့သူရအောင်ရှုပေါ့ဒီမှာတော့ကျင့်ကြုံဆိုဗျာကျင့်ကြုံဟောတာပြီးတော့မှအတွေးအတွေးအာယုံနေလဲအကျင့်ကြုံရအောင်ရှုပြီးတော့ရအောင်ရှုတယ်ဆိုတော့အဲ့မှာကြည့်လိုက်ဘောကိလေသာမဖြစ်အောင်အကုသိုလ်ဇောမဖြစ်အောင်ရအောင်ရှုရတာအဲ့ဒါကိုပြောရင်နော် နော်မြင်မြင်ကများရအောင်ရှုကြားကြားကများရအောင်ရှုတွေးထရင်တွေးဒီကများရအောင်ရှုတွေးရင်တွေးကများရအောင်ရှုဒီလိုဟောတယ်ဒီမှာကြတော့ဒီဝိတိဖြစ်စဉ်တွေနဲ့ကြည့်ရဒါရပုံရှင်းတယ်နော်မြင်တယ်ဟုတ်လားမြင်တယ်မြင်တယ်ဆိုပါလေမြင်တဲ့အဆင်းအာယုံကရူပယုံမြင်သိစိတ်ကပါလေစုကုညစိတ်အဲ့ဒီဒီမြင်သိစိတ်စိတ်တံပေါ့ရူပယုံအာယုံတစ်ခုဖြစ်အာယုံတစ်ခုတွေ့ရပြန်တယ်ဒါနဲ့လည်းဆိုဒီစိတ်စင်တိုင်းဖြတ်သွားတယ် ဒီစိတ်စင်တာမှာဒီပစ္စရဝဇာမှာလည်းကုသအကုသမဖြစ်သေးဘူးကိလေသာမဖြစ်သေးဘူးဒီမြင်သိစိတ်မှာလည်းမဖြစ်သေးဘူးနော်အာယုံလက္ခဏာစိတ်တမ္ပရိဆိုင်မှာလည်းမဖြစ်သေးဘူးတဏ္ဍိရဏမှာလည်းမဖြစ်သေးဘူးဟုတ်ထောမှာလည်းမဖြစ်သေးဘူးဒီဟုတ်ထောကနေပြီးတော့ဟာဒါတော့ကောင်းတဲ့အာယုံပဲဒါမကောင်းတာကိုဆုံးဖြတ်လိုက်တာနော်ဒီကဆုံးဖြတ်ချက်ကြောင့်တနည်းအားဖြင့်ဒီမှာတတိနဲ့နေရင်ဒီမှာကုသိုလ်ဆောင်ဖြစ်မယ်ဒီမှာတတိလို့တော့အကုသိုလ်ဆောင်ဖြစ်မယ် ဒီမှာတတိရှိနေဒီမှာကိလေသာမဖြစ်ဘူးဒီမှာတတိမရှိရင်ကိလေသာဖြစ်မယ်ဒါပဲနော်ဒါရူပယုံတတ္တယုံမှာကြတော့လေဒီတိုင်းပဲနော်ဣဇရာဝဇ္ဇသောတာဝဉ္ဇဉ်တာမရိဆိုင်တာဏိရာဝုတ်တော်ဒီတိုင်းအောင်ကုသိုလ်အကုသိုလ်မဖြစ်သေးကိလေသာမဖြစ်သေးဘူးမြေတော့ခန္ဓာယုံခန္ဓာဝဉ္ဇဉ်စိတ်ခန္ဓာအဲ့ဒီခန္ဓာယုံအကြောင်းပြပြီးတော့ပြစ္ဆဒဝဇ္ဇခန္ဓာဝဉ္ဇဉ်စိတ်တာမရိယတာဏိရာဝုတ်တော်ဒီတိုင်းအောင် ဟုတ်လားကုသအကုသိုလ်ဆိုအကုသိုလ်ဆိုမဖြစ်သေးဘူးဒီလွန်သွားမှဇောဖြစ်တယ်နော်အထက်ကရာကတော့အဲဒီမှာအကုသိုလ်ဇောမဖြစ်အောင်ကျင့်လို့ပြောတာပဲနော်အကုသိုလ်ဇောဆိုကိလေသာပါပဲကိလေသာမဖြစ်အောင်ကျင့်ပေါ့တကယ်လက်တွေ့ပိုင်းမှာကျတော့ဘုန်းကြီးတို့ကကိလေသာမဖြစ်အောင်ကျင့်ရတယ်ပြောရတာဟုတ်နော်စာသံပေသာနဲ့ပြောရင်ဒီဇောအကုသိုလ်ဇောမဖြစ်အောင်ကျင့်ပေါ့ စားတဲ့အရာတွေစားနေတယ်စားနေတဲ့ခိုက်တံမှာလေအမတ်တတိနဲ့စားနေတော့ဒီတန်အောင်ကတော့နော်ကုသိုလ်ဆိုကုသိုလ်ဆိုမဖြစ်သေးဘူးကိလေသာမဖြစ်သေးဘူးအမတ်တတိလွတ်သွားရင်ဟိုထောရတူမှာကိလေသာတွေဖြစ်မယ်အကုသိုလ်ဆိုတွေဖြစ်မယ်နောက်ပစ္စည်းတွေအတုံးဆောင်နေတယ်တုံးဆောင်နေပြီဆိုရင်လည်းဒီတိုင်းပါပဲအမတ်တတိမရှိဘူးဆိုရင်တော့ဒီတိုင်အောင်ကတော့အမတ်တတိမရှိလဲဘာမှမဖြစ်သေးဘူးနော် ကုသိုလ်ဆောလည်းမဖြစ်အကုသိုလ်လည်းမဖြစ်ကိလေသာလည်းမဖြစ်သေးဒီဟုတ်ထောမှာပဲသူကတတိလွတ်သွားနေပြန်တဲ့ဒီဘက်မှာအကုသိုလ်ဆောဖြစ်မကိဘာဘာဖြစ်မလဲကိလေသာတွေဖြစ်မယ်တော့မနောဒရနဲ့ပြန်ဆင်ញင်လိုက်တယ်နောဒရနဲ့ပြန်ဆင်ញင်လိုက်ခါမှာလေဒီတိုင်းပဲနော်မနောဒရဝဇန်ဆိုတော့ဒီမနောဒရဝဇန်ဆိုတော့ဒီရူပါယောသကုညင်စိတ်ကဒါလေးပဲလေသကုညင်သောတာဝိညာဏဝိညာဉ်ဆေဝဝိညာဉ်တံပတိဆိုင်တန်ဒီတဲ့နောက်က အဲဒီပါလေတင်္စရဝဇ္ဇတာမတိဆိုင်တွေကမနောတ္တဒါလည်းစိတ်ထဲကဖြစ်တာနာတန်ဒီတိဟုတ်တော်လို့ဆိုတော့ဒါလည်းစိတ်ထဲကနေဖြစ်တာပဲအတွေးအာရုံနဲ့ဖြစ်တာနော်အဲဒီဒီဒီတွင်းမှာပဲဘုန်းကြီးတို့တွေကတတိနဲ့ရှုမှတ်နေဒီတွင်းမှာလွတ်ချင်လို့မြင်ကမြတမာရီအာကောင်တမာရီအာနေတယ်မမှတ်နိုင်ဘူးဗျလွတ်သွားပါပဲအဲအဲ့ဒီတိုင်းမှာမမိခဲ့မမိခဲ့ရင်ပါလေတမရီဆိုင်မှာ အာယုံလက်ခံတဲ့ခိုက်တာမှလည်းမိနိုင်တယ်အာယုံကိုစုံစမ်းတဲ့ခိုက်တာမှမိနိုင်မယ်နောက်ဆုံးတတိဘဝုတ်ထောအဲ့ဒီရောက်သွားရင်လည်းသူကတိရံပြိုင်တယ်အမှန်ဟုတ်လားဟောဒါမြင်မြင်ကမြတ်တဲ့ရတော့တင်းတင်းရင်မှတ်အဲ့လိုမှတ်လိုက်ရင်တော့နောက်ကဇောမှာအကုသိုလ်သောဆင်ဖြစ်ခွင့်မရှိဘူးကိလေသာဖြစ်ခွင့်မရှိဘူးဒီလိုမှတ်တော့ အဲဆိုလိုတာကတော့ဒီထကရာပြောချင်တာပါလဲဆိုတော့ဒီမျက်စိနားလျာကိုဆိုတဲ့ဓာရ6ပေါက်နော်တို့ဒီဒီဓာရ6ပါမှာအကုသိုလ်ဆိုမကြစေနဲ့အကုသိုလ်ဆိုမဖြစ်စေနဲ့မျက်စိသကုရရသောရရခန္ဓာရစေဝရရသုံးမရူပဝန္တရခန္ဓာရတာဝုံအာယုံ6ပါမျက်စိနားလျာကိုဆိုတဲ့ဓာရ6ပါမှာအာယုံဤ ဖြစ်ပေါ်လာတဲ့အကုသိုလ်ဆိုမဖြစ်အောင် ရှုနော်ဘာနဲ့ရှုမှမနောရတာနဲ့စိတ်တရားနဲ့အထောအရအဲ့တော့မျက်စိပေါ်ပိတ်နားပေါ်ပိတ်နှာခေါင်းပေါ်ပိတ်ရှားပိတ်ကိုယ်ပိတ်ဒီလိုရှုပေါ့စိတ်တရားမနောရတာနဲ့ရှုပေါ့ရှုလို့ရှိရင်သူကခုနကကိလေသာစိတ်တွေအကုသိုလ်စောတွေမဖြစ်ဘူးပေါ့ဗျာအဲ့တော့ဒီမှာ မေးစရာနည်းနည်းရှိတာပေါ့နော်။ဘာဖြစ်လို့လဲသင်တာဆိုနည်းနည်းတော့သိအောင်ပြောရတော့။အဲ့တော့မြင်သိစိတ်ကမြင်သိရမှာအစင်းရုပ်ရဲ့ဥပနဲ့ဘင် အဖြစ်နဲ့ပြက်ကို မမြင်နိုင်ဘူးမဟုတ်လား။ဟုတ်လားမြင်သိစိတ်ကဥပထီပင်ဒါမျိုးရှိတာပေါ့။အဖြစ်နဲ့ပြက်ဒီချိန်မှာတမာရီအကောင်းလာရင်ဟုတ်လား။အဖြစ်နဲ့ပြက်မြင်နိုင်ပါမလား။ဒါကိုပြောတာ။မြင်သိစိတ်ကမြင်သိတဲ့နေရာမှာအစင်းရုပ်ရဲ့ ဟောဘုန်းကြီးဆင်းရုပ်ကြီးမြင်ရတယ်ပေါ့ဗျာဒါအဖြစ်ရဲ့အပြက်ရဲ့မမြင်နိုင်ဘူးမဟုတ်လားဒီလိုမေးလာဆိုလိုတော့မြင်သိစိတ်ကဆင်းရုပ်ကိုမြင်သိုံမှဗျာအဲမြတ်တာဖြစ်တယ်ပေါ့ဆင်းရုပ်ကိုအဖြစ်ပြမမြင်နိုင်ဘူးအဲ့တော့မြင်သိစိတ်စကုဉဏ်ကအဆင်းရုပ်ရဲ့ဖြစ်ပြကိုမမြင်ရတော့မြင်သိတာကိုရှုမှတ်ခြင်းအပြင်အဆင်းရုပ်ရဲ့ဖြစ်ပြကိုရှုတာဖြစ်နိုင်ပါမလားလို့ဒီလိုမေးခွန်းထုတ်တာပါ အဲ့တော့ဒီမှာဆင်းယုတ်ကဘယ်အစဖြစ်ခဲ့လဲဆိုဒီမြင်သိစိတ်မဖြစ်ခင်ဒီမှာတိတဝဘုံကဆုလဘုံကိုပိစပိစရဝဇံနော်ဒီအဆင်းယုတ်လေးကဆင်းယူပါရုံလေးကဒီစိတ်၄ခုတွေက၄ချိန်နော်ဒီတော့ဝင်စိတ်တဲ့ဥပထေပင်ဒီတဲ့ဘုံကဆိုလည်းနာဥပထေပင်ဘုံကုတ်ပိစရာဥပထေပိစရာဝဇံဥပထေပင်စိတ်၄ချိန်လောက်ကလည်းစပြီးတော့နော်ဒီဆင်းယုတ်လေးကစပြီးဖြစ်ပြီး ပြက်ခဲတာနော်ပြီးတော့ ဖြစ်ပြီးပြက်ဒါမဆုံးသေးဘူးဒီရှုံလေးကဒီမြင်သိစိတ်ဖြစ်တယ်အဲ့ဒီနောက်မှာလည်းဘယ်လောက်လဲတမရိစံတာဏိတာဝုဒ္ဓောဇောခုနှစ်ကြိမ်ဒါအောင်နှစ်ကြိမ်ဒီမှာလည်းအများကြီးဒီနေ့ပေါ့နော်အဲ့ဒီဒီဝုဒ္ဓော၃ပေါ့ဇောခုနှစ်ကြိမ်နဲ့ဆိုရင်30ပေါ့ဒါအောင်နှစ်ကြိမ်ဆို7နှစ်ဘဝင်ဒီကြမှာနော်ဒီဖြစ်ပြီးဆုံးသွားဒီဆင်းရုပ်လေးရဒါကြောင့်မို့ဒီအဆင်းရုပ်ရဲ့ဥပ နဲ့ဘင်းကိုအစစ်အစစ်ဖြစ်တဲ့အဖြစ်ပြက်ကိုတော့စက္ကုညင်စိတ်ကမမြင်ဘူးဒါပေမဲ့လို့မြင်မြင်ရှုမှတ်တဲ့တတိနဲ့ညာခုနဘုန်းကြီးတို့တတိနဲ့ရှုမှတ်တတိပါတဲ့ညာကပိုအကောင်းတယ်နော်တတိလွတ်နေရင်တော့မမြင်ဘူးပေါ့ဗျာတတိပါတဲ့ညာနဲ့မြင်အောင်ရှုမှတ်နိုင်ရင်တော့မြင်သိစိတ်ရဲ့ဥပပင်အဖြစ်ပြက်အစစ်ကိုလည်းဟုတ်လားမြင်နိုင်ပါတယ်အမှတ်ရပြီးသိနိုင်ပါတယ် ဒီလိုဖြေသွားတယ်ပေါ့ဗျာနော်ဒါကြတော့မြင်သိစိတ်တစ်ခုလုံးနဲ့ဆိုင်တဲ့အဖြစ်ပြက်ကို သိလာပါမယ်နော်မြင်စိတ်မြင်သိစိတ်ရဲ့အဖြစ်ပြက်ကိုသိရင်အဲ့ဒီနောက်ကအဖြစ်ပြက်ကိုလည်းသိနိုင်တာဒါကတော့ဘုန်းကြီးတို့ကဒီယူဒါနနဲ့ပြောတာပေါ့ဗျာစံပိုင်းနေနဲ့ဆိုရင်တော့ဟိုတမာရီအကောင်းတော့ဒီနောက်ကနေစိတ်ကနေဒီလိုပြန်ဆင်နေတာရှိတယ်နော်အဲဘုန်းကြီးတို့ အခုစံပိုင်းနေတာမဟုတ်ဘဲနဲ့ဒီမဟာနေဒေတာပြောခဲ့တဲ့စကားလေးအခြေခံပြီးအရင်တော့လည်းဘုန်းကြီးပြောခဲ့ဘူးပါတယ်မဟာနေဒေတာဟောခဲ့တဲ့တရားလေးခဏပြောခဲ့အဲ့ဒီမှာဘုရားဘာဟောသွားလဲဆိုတော့မဟာနေဒေတာပါဠိတော်ဗောစာမျက်နှာ33အတ္တတနာတော့အာယန္တိဒီမြင်သိစိတ်ပဲဖြစ်ကြားသိစိတ်ပဲဖြစ်ဖြစ်ပေါ့နော်ဒီကမမြင်ရတဲ့ရတ္တိတာနဲ့အကြောင်းတိုက်ဆိုင်တာလို့ဖြစ်တာ နော်အာယုန်တစ်ခုခုပေါ်လာပြီဒီအာယုန်တစ်ခုမမြင်ရတဲ့ယာတိတာပေါ်လာတယ်အဲ့လိုအကြောင်းတိုက်ဆိုင်မမြင်ရတဲ့ယာတိတာအကြောင်းတိုက်ဆိုင်လာပြီးတော့ဖြစ်ပေါ်လာ နော်ဖြစ်ပြီးနေလဲဒီယာတိမမြင်ရတဲ့ယာတိတာပျောက်သွားတာဘာနဲ့ဥပဝိဒါလဲဒီအတာအာယုန်ဆင်းအောင်နေပါလဲဆိုဝိဇုပ္ပါရောအာကာတိကောင်းငင်မှာလျှက်စီးလက်တကလှန့်ကြည့်လိုက်နော် လျှက်စီးလက်တခါမှာလျှက်စီးရောင်ရဲ့ဒီဖြစ်တဲ့ပြက်တဲ့သဘောတွေကိုမျက်စိဖြင့်မမြင်နိုင်ဘူး။ဘာဖြစ်လို့လျှက်စီးရောင်ပေါ်ပြီးချက်ချင်းပျောက်သွားတာနော်အမြင်အပြင်ထင်ရှားသိရတယ်။အဲ့ဒီဥမာလိုအဆင်းကိုမြင်တဲ့ကမြင်မြင်ချင်းရှုရမှာတော့မြင်တဲ့ဆင်းရောင်ကပေါ်လိုက်ချက်ချင်းပြောင်းသွားတာဆိုတော့ဘုန်းကြီးတို့ဘယ်ရောက်မှသိလဲပဲဥရပြညာပိုင်း ဘင်္ဂညာပိုင်းတော့ရောက်သွားရင်အဲ့ဒီရောက်မှပို့ပြီးတော့ယောဂီကသိတာထင်ရှားတယ်နော်ဥရပြညာပိုင်းဘင်္ဂညာပိုင်းမရောက်ခင်ကတော့ဒီဒီအတန်ယုတ်တွေအစင်းယုတ်တွေအတန်ယုတ်တွေဖြစ်ပြပုံကပို့ထင်ရှားတော့ထိတွေယုတ်တွေထိတွေ့တွေ့ထိတဲ့ယုတ်တွေဖြစ်ပြပုံကလည်းထင်ရှားတော့အဲ့တော့ဘာပြောချင်တာလဲဆိုဒီ ဘုရားကဆက်ပြီးတော့ရှုမှတ်တဲ့နည်းကိုပြောပါတယ်နော်အဲ့လိုမြင်မြင်ကများနဲ့ရောက်အောင်ကြားရင်ကြားကများနဲ့ရောက်အောင်တွေးထရင်တွေးထကများနဲ့ရောက်အောင်တွေးရင်တွေးကများနဲ့ရတော့အဲ့လိုရှုမှတ်အဲ့လိုရှုမှတ်လိုက်တဲ့အခါကျတော့ဒီမြင်ရတဲ့အစင်းစားရကိုယ်နဲ့မဆက်ဆိုင်တဲ့မဆက်ဆက်တဲ့သဘောဖြစ်သွားတယ်နော်မဆက်သက်တဲ့သဘောဖြစ်သွားတယ်ဘာလဲမြင်တိုင်းကြားတိုင်းမှာမြင်ကများကြားကများနဲ့ဟုတ်လား နေအဲ့ဒီဆင်းအာယုံမှာရပ်သွားအောင်ရှုလိုက်တကဒီဒီဆင်းအာယုံမှာตาရတဲ့သဘောကြတဲ့ຢာကတွေလောဘတွေမဖြစ်တော့ဘူးဗျာနော်မနစ်သက်တဲ့သဘောမကြတဲ့ဒေါသတွေမဖြစ်တော့ဒီပေါ်မှာငါတို့ကယောက်ျားမိန်းမအထင်မှားတဲ့ဝဟတွေလည်းမဖြစ်တော့မဖြစ်တော့တာကိုအဲ့ဒီမြင်တဲ့အာယုံကြားတဲ့အာယုံတွေပေါ်မှာဘာလဲကိုယ်နဲ့မဆက်ဆက်ပဲရှိနေလိမ့်မယ်ဒါကိုပြောလို့ရပေါ့ နော်ဒါကတော့ဘုန်းကြီးတို့ရှုမှတ်ခါစားတော့အဲ့ဒီလိုမမြင်ဘူးပေါ့ဗျာရှုမှတ်လို့တမာရီအားကောင်းလာတယ်ဝိပဿနာဉာဏ်တွေရင့်တန်လာပြီခုနပြောဥရဗျာဉာဏ်တို့သင်္ကန်းဉာဏ်တို့ရောက်လာရင် ရှုတိတဲ့အာယုရှုတိတဲ့စိတ်ဟာဒီနေ့ရှုတိတဲ့အာယုသဘောတဘာဝလည်းထင်ရှားသိပါပြီရုပ်သူရုပ်တဘာဝနာမ်ဆိုနာမ်ဘာသိတယ်ဒီနှစ်ခုကလည်းကြောင်းရုပ်ဆက်ဆက်ဖြစ်တဲ့သဘောပဲသိတယ်ကြောင်းရုပ်ဆက်ဆက်ဖြစ်တဲ့ ဖြစ်နေတဲ့ရုပ်တဘာဝနာမ်တဘာဝတွေဟာဟုတ်လားပေါ်ပြီးပြောက်ဒါတွေကိုတွေ့ရပေါ်ပြီးပြောက်ဖြစ်ပြီးပြက်ဒီလိုတွေ့တွေ့သွားတယ်ဟောဒါအနေဆသဘောပဲသိလိုက်တာပေါ်ပြီးပြောက်ဖြစ်ပြီးပြက်နေဟောဒါကတော့ဆင်းရဲတဲ့သဘောခံခဲ့တဲ့သဘောမလိုချင်တဲ့သဘောဆိုလည်းသိလားဟောဒါတွေကအကြောင်းတိုက်ဆိုင်လို့သူ့သူဖြစ်တဲ့သဘောပဲကိုဖြစ်လို့မဖြစ်တဲ့သဘောပဲအဲ့လိုသိအဲ့ခါကျမြင်မြင်ကားများနဲ့ရက်သွားတယ်ဘာမှမဆွဲတော့ဘူး ဟာဒါယောက်ျားပဲပဲဒါယောက်ျားပဲဒါသားပဲသမီးပဲဒါငါခံတော့ဒီလိုမဆွဲတော့ဘူးဗျာမြင်မြင်ကားများနဲ့ရပ်သွားတာဒီအာယုံဆက်ပြီးဆင်ញင်မှုလည်းမဖြစ်တော့ဒါကြောင့်မြင်ရတဲ့အစင်းအာယုံနဲ့ပတ်သက်ဘာကိလေသာမှမဖြစ်တော့ဘူးပေါ့ဗျာအဲ့ဒီညာရောက်သွားရင်ဥရဗျာညာတော့ရောက်ဘင်္ဂညာရောက်သွားဒါပေမဲ့အဲ့ဒီညာလည်းမရောက်သေးဘူးကိုယ်ကလည်းမရှုမှတ်ဘူးမရှုတော့မသိဘူးဗျာမသိတော့ ဒီကိလေသာဒီအာယုန်ဒီမှာဘုန်းကြီးတို့တွေကိလေသာတွေဖြစ်နေအောင်ပါပဲဒီကိလေသာကိုကိလေသာတွေဖြစ်ခွင့်ရှိတဲ့နော်ဒီအာယုန်မှာဖြစ်ခွင့်ရှိတဲ့ကိလေသာတွေကိုအာရမဏနုတ္တယကိအာရမဏနုတ္တယကိလေသာလို့ခေါ်တယ်နော်ဘုန်းကြီးတို့ခုနပြောခဲ့တယ်ထဂရာကြတော့ဒီမြင်စေခဏမှာ မြေရခဏဆုံးနော်ပြေသလောက်ဆဝင်းတောင်းတဲ့တန်တဲ့ဟောထောက်တိုင်အောင်အကုသိုလ်စောမဖြစ်သေးဘူးမြေရခဏမှာအကုသိုလ်စောမဖြစ်အောင် အထုတ်ဖို့ပြတာနော်တမာရီနဲ့မပြတ်ရှုတမာရီအကောင်မပြတ်ရှုနေတမာရီအောင်ရှုနေရင်ဟုတ်လားဝိပဿနာဉာဏ်นี่ဖြစ်မှာဝိပဿနာဉာဏ်นี่ဖြစ်ပြီးတော့ဥရပြဖြစ်တကဥရပြဉာဏ်ပင်ကဉာဏ်တော့ဖြစ်သွားမယ်ဆိုရင်တော့ ရှုရင်ရှုခံများနဲ့ရပ်သွားမှာပေါ့ဗျာဒီဒီဈာအတွင်းမှာရပ်သွားနိုင်တယ်ပြတ်သွားနိုင်တယ်တတိညာအာကောင်းရင်အာကောင်းသလောက်ရပ်သွားမယ်အကုသိုလ်ဆိုမဖြစ်တော့ဘူးပေါ့อืมဒီဇောတောင်မဖြစ်တော့တကယ်တကယ်ကြတမာရီအာကောင်းလာဟိုထိုးလောက်တဲ့ရပ်သွားတာလေးလည်းရှိတယ်နော်ဘင်္ဂညာဖြစ်ရင်တော့ပိုကောင်းတာပေါ့နော်ဘင်္ဂညာခိုက်တဲ့မှာတော့ ရှုတည်သမျှအာယုံတွေကကိလေသာလုံးဝမဖြစ်တော့ပေါ့ပြီးဖြစ်အပြည့်ကြီးတဲ့မြင်းတော့ကိလေသာဖြစ်ခွင့်မရှိဘူးငြိမ့်သွားတော့ဒါကိုဘုရားဗာမိတ်လေဆိုရတောတွန်မာလုဒပုဂ္ဂိနတေနာအဲ့ဒီမြင်းမြင်ရတဲ့ဆင်းအာယုံမတီမတီပဲရှိလိုက်မယ်နော်မတီတဲ့ဆိုပါလေဟောဒါတော့ငါပဲဒါတော့ငါဥစ္စာပဲဒါငါသားပဲငါသမီးပဲဒါတော့အတ္တကောင်ငါအတ္တကောင်ဝိညာဉ်ကောင်အဲ့ဒီ တဏှာဒိဋ္ဌိမာနတဲ့ဒီပေါ်မှာညစ်ကပ်ပြီးမတီတော့ဘူးလို့ဒီလိုဆိုလိုတာပဲပြောချင်တာတော့ဗာလဲဆိုအဲ့ဒီနေရာမှာပဲရပ်သွားတယ်ပေါ့ဗျာမြင်မြင်ကများနဲ့ရပ်သွားတယ်ကြားရင်ကြားကများနဲ့ရပ်သွားတယ်စားရင်စားကများနဲ့ရပ်အောင်ရှုရတယ်အဲ့ဒီလို ရှုမှတ်နိုင်ရင်ဘုရားဗာမိနဲ့ရတ္တောတွံမာလူကြပုတ်မာလူကြပုတ်တာနတ္တထတတောတွံမာလူကြပုတ်တာနေဝ နေဝိတနာဟုတံနာဥပယံတရေနဧတေဝန္တောဒုက္ခဒုက္ခတာအဲ့ဒီအစင်းအာယုန်ဒီမှာပေါ့နော်ကိုကရအောင်ရှုနိုင်မယ်ဆိုရင်အဲ့ဒီအစင်းအာယုန်ပေါ်မှာခုနကတဏှာဒိဋ္ဌိမြမာနနဲ့မတည်တော့ဘူးဆိုရင်အဲ့ဒီအာယုန်ဒီမှာယုံနာစင်ဒီမှာဟုတ်လားဒီလောကဆိုလည်းမရှိဟိုလောကလည်းမရှိဘူးဟုတ်လားဟိုဒီလောကဟိုလောကနှစ်ပါးကနေလွဲပြီးအခြားဆိုတာမရှိဘူး ပြီးတော့သေဆိုတဲ့ယုံနာအစင်လည်းမရှိတော့ခြင်းဒီပဲဆင်းရဲဒုက္ခသင်တို့ငါတို့ပေါ့ဒီဟာတွေမရှိတော့ခြင်းဒီပဲဆင်းရဲဒုက္ခရဲ့အဆုံးဆင်းရဲဒုက္ခချုပ်ငင်းရနေပါမယ်ပြောကျင်တာပါလဲဆိုတော့မြင်ရတဲ့အစင်အာယုန်ဒီမှာငါငါဥစ္စာငါအတ္တကောင်ဆွဲ လန်ကပ်ညိပြီးမနေတော့ဘူးဆိုရင်ဘုရားရှင်ကပင်လို့ဆိုတဲ့ငါလို့ဆိုတဲ့ယုံနာရှင်တွေကမျက်မှောက်မှာဖြစ်နေတဲ့ဒီလူလောကမှာလည်းမရှိဘူးမျက်ကွယ်မှာဖြစ်လည်းလောကမှာလည်းမရှိတော့ဘူးအဲ့ဒီလောကတွေကလွတ်မလွတ်လွတ်မြောက်ပြီးအခြားလောကလည်းမရှိဘူးအဲ့လိုသင်လို့ငါလို့ဆိုတဲ့ယုံနာရှင်မရှိခြင်းဒီပင်ဆင်းရဲအလုံးရကုံရနိဗ္ဗာန်မှာပဲဒီလိုမိတ်ပါတော့အဲ့တော့ခွန်ကြီးတို့ပြောချင်တာဗာလဲဆိုတော့ ဒီမှာမြင်မြင်ကများနဲ့ရအောင်ရှုဖို့ပေါ့နော်တမာရီအားမကောင်းရင်တော့ဒီတိအောင်ရောက်တော့မှအဲ့တော့တတိရှိနေရင်မြင်တဲ့အာယုံမှာပဲဖြစ်ဖြစ်ကြားတဲ့အာယုံမှာပဲဖြစ်ဖြစ်အနအာယုံမှာပဲဖြစ်ဖြစ်တတိကပ်ပြီးတော့တင်းတင်းရင်ရှုမှာပေါ့နော်ဟိုချက်ချင်းတော့မရဘူးပေါ့ဗျာဒီတိအောင်ရောက်ချင်းရောက်တော့မှတတိရှိနေရင်တော့တကယ်လို့ဒီဘက်မှာတော့ကုသိုလ်စောဖြစ်သွားမှာတတိလွတ်သွားရင်ဒီမှာအကုသိုလ်စောဖြစ်မှာ ဒါတရားစကားအနေနဲ့ဝိပဿနာပိုင်းအနေနဲ့ဟုတ်လားတရားအထုတ်တွေနဲ့အထုတ်တဲ့အနေနဲ့ပုံပုံပုံအနေနဲ့ပြောရရင်တတိရှိနေဒီနောက်ပိုင်းမှာကိလေသာတွေမဖြစ်ဘူးတတိလွတ်သွားရင်တော့ဗာလေကိလေသာတွေဖြစ်မှာပဲเนาะအဲတော့မြင်မြင်ကများနဲ့ကိလေသာမဖြစ်အောင်ရှုမြင်မြင်ကများနဲ့ရတာကိလေသာမဖြစ်ဘူးပေါ့ဗျာမြင်မြင်ကများနဲ့ရမယ်ဆိုအကုသိုလ်စောတွေမဖြစ်ဘူးပေါ့ဗျာဒါကိုပြောချင်တော့ကြားရင်ကြားကများနဲ့ရအောင်ရှု အနတ်နိုင်နဲ့အနတ်နံကများနဲ့ပေါ့မွေလည်းမွေမွေကများရအောင်ရှုနိုင်လည်းနံကများနဲ့ရှုစားနေတယ်စားသိနေတဲ့အခါမှာလည်းတရားမှာရပ်အောင်ရှုရတယ်ကိလေသာတွေမဖြစ်အောင်စားရင်စားကများနဲ့သိအောင်ရှုရတယ်မသိဘူးဆိုရင်တတိလွတ်သွားမယ်ဆိုရင်လောဘဆိုတွေတက်ဆက်စားနေအဲ့ဒါမျိုးအတော်မတတ်နဲ့ဆက်စားခြင်းနဲ့စိတ်တွေဖြစ်တော့အတွေးတွေလည်းဒီတိုင်းပဲအတွေးကိုရောက်အောင်ရှုရတယ် နော်သိပြီးမှရှုရတယ်တတိနဲ့ဉာဏ်နဲ့ထိထိမိမိလေးရှုရင်တော့ဒီတွေ့ရရသွားရသွားရင်တော့အကုသိုလ်စော်လေးမဖြစ်ဘူးကိလေသာတွေမဖြစ်ဘူးပေါ့ဗျာဒါမျိုးရအောင်ရှုတာကိုပြောချင်တော့အထီးကတော့ဒီဝိပဿနာဉာဏ်နဲ့ဆင်းဆင်းဖြစ်အောင်ရှုမှာပဲပို့ပြီးရပါတယ်ဒါကတော့အခြေခံသဘောလောက်ပဲเนาะတကယ်တကယ်ရအောင်ရှုနိုင်တာကတော့ဥရဗျာဉာဏ်တော့ဖြည့်ရမယ် ဘင်္ဂညာတော့ဖြစ်မှာပိုရပ်ပါတယ်အဲဒီခါကျထင်ရှားသိပါလိမ့်မယ်ဒီတွေ့ကရပ်သွားလဲရပ်သွားရင်တော့အကိတေကလုံးဝဖြစ်တော့အာသုဘယောက်ျားမင်းမှလည်းမဖြစ်တော့ပညာကပျောက်သွားတာပရမအစစ်မြင်သွားတယ်ပေါ့နော်မြင်အောင်ရှုတတ်ဖို့ရည်ကြည်တော့ပေါ့နော်အဲတော့ဒီမှာအလုံးချုပ်ကြရအောင်ဒီတော့အာရမဏပစ္စည်းဆိုတာဘာလဲဆိုတော့ဟိုဘက်က အပေါ်ကအာရမဏပစ္စည်းကိုပြန်ပြီးတော့ဒီဘက်အပေါ်နည်းနည်းလေးဒီဝီဒီဇာရအပေါ်ကဇာလေးပြမယ်အာရမဏပစ္စည်းချုပ်လိုက်လို့ရှိရင်အာယုံ6ပါးနော်အာယုံ6ပါးအကြောင်းတရားဒီအာယုံ6ပါးကိုအကြောင်းပြုပြီးတော့ဗာပြန်စိတ်စေတသိက်တွေဖြစ်တယ်စိတ်စေတသိက်တွေကအာယုံကိုမရှိအာယုံမရှိဘဲနဲ့မဖြစ်ဘူးအာယုံရှိမှဖြစ်တယ် အဲတော့ဒီစိတ်စေတသိက်တွေဖြစ်လာတဲ့အခါကျလည်းကိုကမရှုမှတ်တော့ဘူးတတိမရှိဘူးဆိုရင်ဒီအာယုခြေခံပြီးဘာတွေဖြစ်သွားမလဲခုနဝိတိကြည်လိုက်ရင်ကိလေသာတွေဖြစ်နိုင်တယ်အကုသိုလ်ဇောတွေဖြစ်နိုင်တယ်နော်ဒါကြောင့်မို့မြင်ရင်မြင်ကများနဲ့ရအောင် ရှုအကုသိုလ်ဇောမဖြစ်ဘူးကြားရင်ကြားကများနဲ့ရအောင် ရှုနိုင်ရင်နိုင်ရင်နာနာပဲဖြစ်မွေးတာပဲဖြစ်ဖြစ်အနံ့ရလိုက်အနံ့ကိုလည်းအဲ့ဒီနဲ့ရအောင်ရှု စားနေရင်လည်းတတိကပ်ပြီးရှုနိုင်ရမယ်အသုံးဆောင်ပစ္စည်းအတွေ့အထိတွေတွေ့လာရင်လည်းဟုတ်လားကာရလေမှတ်ပါတယ်ထီတယ်တီးတယ်ထီတယ်တီးတယ်လို့မှတ်ထားပဲရှိတယ်ဒီအာယုံပေါ်မှာကိလေသာဖြစ်တတ်တယ်နော်မရှုမှတ်တိုင်းရအောင်မရှုနိုင်နော်ထီရင်ထီကများနဲ့ရသွားအောင်လေးပဲရှုရထီရင်ထီတယ်မှိုင်းမှိုင်းနဲ့ဟုတ်လားဒီထီမှုပေါ်မှာဗာမြင်တယ်အာရတာလောဘဖြစ်မယ်ဟွန်းဒီထီမှုပေါ်မှာဒေါသဖြစ်တာဒါတွေလည်းဖြစ်တာ ဒါလေးကိုရအောင်ရှိအတွေးအာရုံအတွေးအာရုံဆိုလည်းတော်တော်ဖြောက်ရခက်တယ်နော်အတွေးအာရုံနဲ့တတိနဲ့ညာနဲ့အတိတ်တွေးပေါ်လာရင်လည်းရအောင်ရှုအနာဂတ်တွေးပေါ်လာရင်လည်းရအောင်ရှုပြီးတော့မှပစ္စုအပန်အာယုံတဲ့တဲ့ရှုလို့ရတယ်အဲ့လိုမှရအောင်မရှုဘဲနဲ့ပစ္စုပန်အာယုံလောက်သွားရှုရင်လည်းဘယ်လိုမှဆင်မပြေဘူးဒါကြောင့်မို့ဆရာတော်ဘုရားကြီးရဲ့မိန့်တဲ့စကားလေးလည်းမှတ်ထားပါတော့ အဓိကတော့ဒီရှုမှတ်တဲ့ခါမှာထိုင်ရှုမှတ်တဲ့ခါများပါတယ်မျက်စိပိတ်ရှုမှတ်ကများတဲ့ခါကျတော့မျက်စိနားလျာကိုယ်စိတ်ဆိုဓာတ်6ပေါက်ကပိတ်ထားမှာကောင်းမပိတ်ထားလို့ရှိရင်ဒီအာယုနဲ့ဝင်တာပဲအဲ့ဒါလေးကိုဒီနေ့ပြောဖို့ရဒါလေးအဆုံးတောင်းတော့ပြောလိုက်တာဘာဖြစ်လို့အာရမဏပစ္စည်းအဆုံးတရမှာတကယ်လို့ကိုက ရှုမှတ်နေတဲ့ချိန်မှာ ခုနရှင်ပုထိလမထေရမြတ်ယုံမိတ်နေလေဓာတ်တော့6ပါးမှာဓာတ်တော့5ပါးကိုပိတ်မနှောရတာနဲ့ရှုမှတ်မယ်ပြောတယ်ကိုကမျက်စိနဲ့အစင်းယူပါကိုမြင်လာပြီဆိုဘာလို့ရမလဲမမြင်ကြောင်ဆောင်ကြည့်ရမှာပဲဒါနဲ့ပတ်သက်ဘုန်းကြီးတို့ဒီမိလိန်နာမင်းကြီးနဲ့ရှင်နာကဒေနာမေးသွားတယ်ယောဂီများဟာကြဲ့ရဲ့ အင်္ဂါ၅ရက်နဲ့ပြီးဆုံးကျင့်တရားရနိုင်တယ်ဆိုတော့အဲ့မှာတော့လူရင်းကိုပဲပြောတော့မယ်နော်ဒီကတော့အကုန်လုံးလိုက်ချက်မပြောနိုင်တော့ချက်များဟာပုံမှန်အိတ်တန်းတက်တယ်ယောဂီများပုံမှန်အိတ်ရပုံမှန်ထားရနိုးလာတဲ့ချိန်ကိုလှုပ်တဲ့လှုပ်ထိုက်တဲ့ဝတ္တရားတွေကိုလှုပ်ရအဲ့မှာအင်္ဂါနှစ်ချက်ပေါ့ချက်ဟာပုံမှန်အိတ်တဲ့ပုံမှန်ထားတယ် ယောဂီကလည်းပုံမှန်ရမယ်ပုံမှန်ထားပြီးတော့ဘာလို့ရမလဲချက်များမြေကြီးမှာရက်ရက်ပြီးစာရှာတယ်လို့ယောဂီများတယ်စာစားတဲ့အခါမှာနော်ဆင်ញနှလုံးသွင်းပြီးစာစားမတိတိုင်းမှုမှန်မှမစားတတိနဲ့စားအမှတ်တတိနဲ့စားဒါတတိယအိမ်မှာရက်နောက်တစ်ချက်ကတော့ချက်များအိတ်တန်းတက်ပြီးဆိုရင်မျက်စိကန်းသွားချက်မြင်နေတယ်မျက်စိအိတ်သွားရင်တော့ညအချိန်အောင်ကြက်ကမမြင်တော့ဘူးဗျာ အဲ့လိုပဲယောဂီဟာမျက်စိအမြင်ရှိပြီမဲ့လို့ဘုန်းကြီးကလောကရဲ့နေတာကိုအာယုန်နေတဲ့နေတာကိုမြို့ထဲနေမယ်ရွာထဲနေမယ်တောထဲနေမယ်တောင်ထဲနေမယ်အာယုန်မျိုးစုံကြုံတာပဲနေနှစ်သက်စရာအာယုန်ကြုံမယ်မနှစ်သက်စရာအာယုန်ကြုံမယ်ဘယ်လိုအာယုန်ကြုံယုံဘာလို့အောင်လဲဒါကိုမမြင်ကြအောင်ဆောင်ပြီးကျင့်ရမကြားကြအောင်ဆောင်ကျင့်ရအနံ့မရကြအောင်ဆောင်ကျင့်စားရစားနေလေ နော်ဒီစားစရာခံစားပြီးမစားရအောင်ဒါနာကိစ္စတွေဆောင်ရွက်နိုင်ဖို့ဝမ်ပိုင်ပြီးဖို့ပစ္စည်းသုံးဆောင်တွေ့ထီတွေသုံးဆောင်ခံစားနေနေဟုတ်လားဒါကြီးကိုလူလားတက်နေတက်နေမဟုတ်တဲ့သဘောမျိုးနဲ့မသုံးဆောင်ရဒါမျိုးမိတ်အာသုဒ္ဓအင်္ဂါအဲ့ဒီသုဒ္ဓအင်္ဂါထဲမှာဒီမိလိန်နာမင်းကြီးကမိလိန်နာမင်းကြီးကို ရှင်နာကဒေနာက သူဟောတဲ့တရားမဟုတ်ဘူးဘုရားလက်ထက်ကဟောထားတဲ့တရားတစ်ပုဒ်အကိုပြသွားအဲ့ဒီတရားဘယ်သူဟောသွားလဲဆိုဘုရားလက်ထက်ကရှင်မကိစီရောနော်ဒီမထေမြတ်တွေဟောတဲ့တရားဘုရားအတိမတ်ပြုဘုရားဟောလို့ဘုန်းကြီးတို့ထေရဝါဒလက်ခံအဲ့မှာရှင်မကိစီကဘာဟောလဲစကုမစကုမတ္တယထအန္တော ကိုယ်မှာမျက်စိရှိပြီမဲ့လို့တရားအထုတ်နေတဲ့အခါကျမျက်စိကွဲနေတဲ့ပုံစံမျိုး ကြည့်ရမယ်။ဉာဏ်သမယအာယုန်နဲ့ရှောက်ကြည့်နေတော့ကိလေသာဖြစ်တာပေါ့ဗျာ။မကြည့်ဘဲနဲ့ဒီအာယုန်နဲ့ပတ်သက်ပြီးကိလေသာမဖြစ်ဘူးပေါ့။အခုဘုန်းကြီးတို့ဒီခေတ်မှာဆိုကြည့်လိုက်ပါတော့ Facebook စာရီတော့ကတရင်နေသွားကြည့်မိဒေါသဖြစ်စရာအာယုန်တွေကြီးတော့များပါဒေါသဖြစ်စရာအဲ့ဒါမျိုးပေါ့။ဒါကြရကြလဲနှစ်သက်စရာအာယုန်တွေသွားကြည့်မိနော်။မြင်တော့လိုချင်လိုချင်တော့စားခြင်းစား မြင်တော့တွေးထိခြင်းနဲ့ကိုင်းတွဲခြင်းနဲ့ဟုတ်လားမျက်စိတကူထိန်းနိုင်ရင်အာယုံ၃မျိုးလောက်ထိန်းလို့ရမှာဒါကြောင့်မို့အမြင်မျက်စိကိုယ်မှာရှိလဲမျက်စိကွယ်သူပုံစံယူမှန်မှုကျင့်ရမည်ဆိုဘုန်းကြီးဆောင်းဖို့လေးပေးပြီးဟောခဲ့မှုပါမျက်စိရှိပြီမဲ့လို့တရားအထုတ်နေတဲ့အခါကျမျက်စိမမြင်တဲ့ပုံစံမျိုးကျင့်ရတယ်။ဘာဖြစ်လို့ကိုကစိတ်ထဲမှာမနောတာတာစိတ်နဲ့ပဲကျင့်နေမှာဒီ မျက်စိဟာတွေကိုလိုက်မှတ်မနေတကယ်ဒါကြီးကထင်ရှားနေတော့မှားတာပေါ့လေတစ်ချက်နှစ်ချက်တော့မှဥပ္ပခါပြုပေါ့ဥပ္ပခါပြုနေပေါ့အဓိကတော့တမာရီမရမချင်းတမာရီရမှမှတ်မှပိုကောင်းပြီးတော့စိမဂစီကဗာမိတ်လဲဆိုသောတာပါပရိရောယတာနော်စကားတွေအတန်နေပေါ့ဗျအတန်နေကတော့ကြားနေမကောကနားရှိတော့အတန်ကြားပြီမကြားရအောင်ဆောင်ကျင် သွားနားထောင်ပြီးဒါကြောင့်တရားအထုတ်တဲ့ကသိရေးကြည့်တယ်။ဘာရေးကြည့်လဲဆိုတော့လူလုံးတဲ့အတန်နေလုံးဝမရအောင်။တဘာဝရေတန်ကြီးတန်ငှက်တန်ဒါရရတယ်မိုးတန်ပြဿနာမရှိဘူး။လူလုံးတဲ့အတန်ကိုကားတွေဘုန်းကြီးတို့ကြောင်းထဲမှာတူပြီးသွားနေ။အတန်နေခဏကြာနေ။နော်ဒီအတန်နေကြာပြီးကြတဲ့ဒေါသဖြစ်လိုက်။ဒါမျိုးတွေဖြစ်တော့။အဲတော့ဒါကြောင့်မို့ အတန်စကားကိုမှကြားလဲမကြားသူပုံစံမှန်မှုကျင်းအောင်အတန်နေကြားနေလို့ပကံပြတာတကယ်လို့သိကြားလဲကြားတယ်ကြားတယ်မှရောက်မှမြင်တယ်ဆိုရင်မြင်တယ်ပဲရောက်မှမရရင်ဥပ္ပခါပြုပြီးတော့ကိုဒီမနောရတာနဲ့စိတ်ထဲကနေပြီးကိုကမ္မတာအယုံကိုကောက်အောင်ကြိုးစားပေါ့ပြီးတော့ဘုရားခုနရှင်မာကိစီယဘာမိတ်လေဇေဝဝတ္တ ဇတ်ထံမှုကိုဒီမှာပညာဝတ္တဇင်ဝတ္တနှစ်ခုရှိတယ်ဒီမှာလို့ဇင်ဝတ္တဘုန်းကြီးပို့ကြိုက်တယ်ဇတ်ထံမှုကိုအဲ့ဒါဘာပြောရလဲဆိုကိုယ်မှာပြောနိုင် ဆိုနိုင်တယ်နော်ပြောနိုင်ဆိုပေမဲ့လို့ပြောခြင်းဆိုခြင်းတဲ့စိတ်ကိုထိန်းရနော်ပါဇက်ကအပြောမတိုင်လဲဆဲတယ်လို့အကုသို့များနော်ဒီပါဇက်အပြောမတိုင်ပြောမတတ်တဲ့ခါကျငြင်းရခေါ်ရတာဖြစ်တာပေါ့နော် နော်အဲကြောင့်နှုတ်လျာပေါ်ပါပြောနိုင်ကြလဲစကားဆုံးသူပုံစံယူမှန်မှုချင်းတရားထုတ်နေချိန်တော့သူတို့ဘာပြောပြောဂယုဆိုင်ပဲနေနေတယ်။အဲသူကဂယုဆိုင်နေကိုကပြန်ပြောချင်တဲ့စိတ်ကြီးပေါက်လာ။ပြန်ပြောချင်တဲ့စိတ်ပေါက်လာဒီခေတ်ဆိုပုံဆိုးတော့နိုင်ငံရေးယူဆမတူရင် ဟုတ်လားအဲမှာတယောက်နေရောဆန့်ကျင်ဘက်တွေပြောကြဆိုကြညင်ညာခုံညာရံဖြစ်ကြလို့ဖြစ်ကြတော့ဆန့်ကျင်ဘက်စကားတွေပြောလာရင် တရားထိုင်ကဒီအတွေးဝင်နေပြန်အတွေးတွေပြန်ဝင်လာဝင်လာပြီးတော့နောက်တစ်ခါတွေးငါဘယ်လိုပြောလိုက်မလဲဘယ်လိုလုပ်လိုက်မလဲအစာရအဲ့ဒါစကားတွေပြောတယ်များများပြောတဲ့ပုံကအတွေးတွေဝင်ပြီးတော့စိတ်တွေပြန့်လွင့်နေတာတရားထုံနေတာပြန့်လွင့်ပြီဆိုစိတ်တွေမငြိမ်ဘူးမကပ်ဘူးမဆိတ်တော်နဲ့မကပ်ဘူးဆိုရင်ဘာမှမဆောင်သေးတော့မြင်စရာကြီးတခါလဲကြည်လိုက်တာကြားစရာကြီးတခါလဲနားထောင်အနံ့ရရင်တခါလဲ နမ်းရှုလိုက်တာပဲစားစရာရှိတခါတည်းကောက်စားလိုက်တာအဲ့လိုမျိုးဖြစ်တော့အဲပြန်လည်သူမှာဆောင်းစည်းတော့မှန်စွာကင်းနေသည်မဆောင်းစည်းတဲ့တရားပုဂ္ဂိုလ်မှာပါဗျာတမာရီလုံးဝမရှိတော့တမာရီမရှိဘူးဆိုမှအဲ့ပုဂ္ဂိုလ်ဘယ်လို့မှအသိဉာဏ်မဖြစ်တော့ဘူးပေါ့ဗျာအဲ့ဒါလေးမှတ်ထားဖို့ပါနောက်တစ်ခုရှင်မဂစီကဗာမိတ်လေဘလဝရောဘရောတောဘရောရီရီကွာကို့မှာအာကောင်းမောင်းတန်ဖြစ်ပေမဲ့လို့နော် လူမမာပြည့်တူသွားခြင်းဆိုအဲ့ဒါကိုပြောတယ်ခုမှခွန်အားတွေကောင်းမြင်လို့ပြုတ်လည်းပြတ်လည်းရိုးလည်းဆက်လည်းထနေနော်ဒီယုံနံတရားတွေဖြစ်ပျက်ကိုကုန်မသိနိုင်ဖြစ်ဖြစ်ချင်းထဖြစ်ဖြစ်ချင်းထိုင်းနေတော့ယုံနံတရားတွေဖြစ်ပြက်လာနေအများကြီးမြင်နိုင်တော့ဒါကြောင့်မို့ဒီမှာရှင်မကိစီကပါညွန်ထားလေကို့မှာခွန်အားတွေပြည့်စုံမိမယ်လို့အင်းအားနည်းတဲ့ပုံကိုယ်လို့လူမမာလို့ကျင့်ရမယ်ဒါကိုပြောသွားတယ်ပေါ့ဗျ နောက်တစ်ခုဗာမိတ်လဲဆိုတော့အဋ္ဌေအဋ္ဌေသမုပ္ပန်နေတယေထမတတာဟိတံကိုမှာအရာရာတွတ်တွတ်လဲ့လဲ့လှုပ်ရှားနိုင်တယ်ပြုတ်နိုင်ပြီမဲ့လို့ဆွမ်းအမဲ့တဲ့ပုံကိုသိနေတဲ့ပုံကိုမျိုးကျင်း မတုံမလောက်ပေါ့ဘေးအာရုံကဂယုမဆိုင်မင်းကိုရှုမှတ်တဲ့အာရုံဈဉ္ညာဆိုဈဉ္ညာ ရှုမှတ်တာအာယုပေါ့ဓကမထဆိုဓကမထပေါ့အာနာပါနဆိုအာနာပါနပေါ့မေတ္တာဆိုမေတ္တာပေါ့ဘုရားကုံလို့ဆိုဘုရားကုံဒီအာယုမှာပဲကတ်ရှုနေကျန်တော့ဂယုမဆိုင်အဲ့လိုရှုမှတ်နေအောင်ကြိုးစားဒါကတော့ရှုမှတ်တဲ့ပိုင်းကဏ္ဍကြီးရေးကြည့်တာပေါ့နော်တကယ်လို့မြင်လာတွေ့လာရင်တကယ်လို့ဒီတန်ကသိဆူလာတယ်ဒီမြင်အာယုကသိရမှတ်ပေါ့ဗျာဒါရအောင်မှတ်ပေါ့ဒါနဲ့ ရအောင်မှပြီးတစ်ချက်နဲ့ကြတော့မှလို့မရရင်တော့ခုနလိုပဲဥပ္ပခါပြုဖို့ဒီကိုကမမြင်ကြအောင်ဆောင်ပြီးတော့ဥပ္ပခါပြုခြင်းအတန်လေးလည်းမကြကြအောင်ဆောင်ခြင်းပေါ့ဒါပဲစကားလေးလည်းမပြောကြအောင်မပြောတဲ့မပြောနိုင်တဲ့ပုံစံမျိုးနဲ့ကျင့်ဖို့ကိုယ်မှာခွန်အားဗလာကြီးရှိနေတယ်ဆိုရင်လည်းအားနေတဲ့ပုံစံလိုပမာလိုကျင့်ဖို့မလုံနိုင်မရှာနိုင်တဲ့ပုံစံမျိုးစောအမဲ့နေတဲ့ပုံသေးနေတဲ့ပုံစံမျိုးကျင့်ရင်လည်းဒီလိုမိတ်သွားနော် ဒါတော့ကျင့်နည်းပေါ့နော်အဲကျင့်နည်းကအရေးကြီးပါတယ်နော်ပထမတော့ဘုန်းကြီးတို့စာပေအရာလေးလာမယ်ရုပ်ဖတ်တဲ့နည်းရုပ်ဖတ်ပူဇော်တဲ့နည်းနော်ရုပ်ဖတ်ပူဇော်ပြီးရွတ်ဆိုမှုဖြင့်ပူဇော်တဲ့နည်းပေါ့ဒုတိယပါလေအကျင့်ဖြင့်ပူဇော်တဲ့နည်းအဲ့ဒီနည်းဖြစ်အောင်ဘုန်းကြီးတို့စူးစမ်းကြမယ်နော်အဲ့လိုကျင့်မှသာလျှင်သိမယ်သိမှသာလျှင်ဟုတ်လားယုတ်တဘာနာတဘာဝတွေသိရမယ်ကြောင်းယုတ်တဘာဝတွေသိရမယ်ကြောင်းယုတ်ဆက်ဆက်ဖြစ်တဲ့ယုံနာတဘာဝတွေရဲ့ အနေစာသဘောဒုက္ခသဘောအနတ္တသဘောသိရမယ်။အရာနေဥရပြညာမယ်ကြခတ်တုတ်သဘောခတ်တုတ်သဘောသိမယ်။ဘင်္ဂညာများကြတော့အပြက်ကမမြင်အဖြစ်အဖြစ်ကမမြင်အပြက်ကျင်မြင်တဲ့အခါအဲ့ဒီညာနေကြရအောင်ကျင့်လို့ပိုးလွယ်။အောက်ညာနေကလည်းဒီလောက်မလွယ်ဘူးနော်။အဲ့တော့ဒီလိုဝိပဿနာညာနေဆင်းဆင်းဖြစ်အောင်အထောက်နိုင်ကြသဖြင့်မညာဖုံညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ ရာတော်ဘုရားပေးတဲ့ဆုနဲ့ပြေဝဘုရားပါရှင်ဘုရားသာဓုသာဓုသာဓုပါဘုရား